ဒီနေ့2021ခုနှစ်ဇန်နဝါရီလ29ရက်တောက်ကြနေ့ဆမ်လန်စကိုဘေးရီယာရှိတဲ့ထေရဝါဒဓမ္မကပ္ပဏ္ဍစဉ်သင်္ချာချက်အပိုအပိုင်း94ပေါ့ယနေ့9နိုင်မှာသင်္ချာပို့ချတယ်ဘုန်းကြီးတို့သင်္ချာပို့ချနေတာဓမ္မနုပဒနာသဘောတရားရေးအပိုင်းဓမ္မနုပဒနာပိုင်းမှာလဲဘုဇင်ပိုင်းရောက်တော့ တံဘိုးစဉ်လို့ခေါ်တယ်ဘိုးစဉ်လို့လည်းခေါ်တယ်ဒီလိုပါဘိုးစဉ်တံဘိုးစဉ်9ပါးရှိတဲ့နက်ကတမာရီတံဘိုးစဉ်အဲဒီတမာစေတံဘိုးစဉ်အကြောင်းပြောဖို့ဒီနေ့ကောင်းစီလေးတွေပေးတာဆိုအဲ့ဒါလေးစာပြလေးလာကြအောင်အဲ့တော့တမာစီဖះကတော့ဘာစဖို့လဲဆိုကိုယ်တဏ္ဍမှာတမာရီတံဘိုးစဉ်ဖြစ်မဖြစ် ညာနဲ့တတိနဲ့ဆင်ញင်ကြည့်ဖြစ်ရင်ဖြစ်မှန်းသိအောင်နော်ဆင်ញင်နှလုံးသွင်းကြည့်ပါကိုယ်တဏ္ဍမှာတမာရီတန်ဖိုးစဉ်ဖြစ်မဖြစ်ဆင်ញင်နှလုံးသွင်းကြည့်လိုက်တမာရီတန်ဖိုးစဉ်ဖြစ်နေဖြစ်တယ်လို့တတိနဲ့ညာနဲ့သိအောင်ရှုပါတည်ငြိမ်နေတဲ့သဘောလေးပါပဲအာယုန်နဲ့မဆိကပ်နေတဲ့သဘောလေးပြောတော့ သမာဓိတန်ဖိုးစဉ်မဖြစ်ဘူးတော့မဖြစ်တဲ့သဘောတတိနဲ့ညာနဲ့ရှုသိအောင်ရှုပါမဖြစ်သေးတဲ့သမာဓိတန်ဖိုးစဉ်ဘာကြောင့်ဖြစ်လဲဆင်ញံနှလုံးသွင်းလို့တတိမလွတ်အောင်ဆင်ញံနှလုံးသွင်းတော့သမာဓိဖြစ်တော့ဗျာဆင်ញံနှလုံးသွင်းတတိနဲ့ညာနဲ့ဆင်ញံနှလုံးသွင်းမှုယောနိတော်မတိကာရကောတယ်မဖြစ်သေးတဲ့သမာဓိတန်ဖိုးစဉ်ဖြစ်ခြင်းအကြောင်းရင်းချတော့ယောနိတော်မတိကာရဟောဒီယောနိတော်မတိကာရအကြောင်းတတိနဲ့ညာနဲ့ ရှုခြင်းကြောင့်တမာရီဆိုဖြစ်လာတာပဲအဲ့လိုလည်းသိအောင်ရှုအောင်အဓိကတော့ကိုရှုမှတ်နေတာအယုံမတတိနဲ့ညာနဲ့မလွတ်တမ်းရှုနေရှုမှတ်တဲ့တတိနဲ့ညာကဒါယောနိတော်မလေးကတော့ပါအာယုံအာယုံမကကကတန်တာဒါတော့ရှေးကအကြောင်းမနောက်ကအကျိုးပေါ့ဒီအာယုံလေးပေါ်မှာတတိနဲ့ညာနဲ့စိုက်ပြီးရှုရှုရင်အကြောင်းရှုတည်တဲ့ အာယုံအကျိုးပေါ့အဲတော့အကြောင်းအရာယောနိတော်မူတွေကတော့ပါဠိလိုခေါ်တယ်ဒါရပြောတဲ့တတိနဲ့ညာနဲ့ပါပဲဒီတတိနဲ့ညာနဲ့ကိုယောနိတော်မူတွေကတော့လို့ခေါ်တယ်အဲ့ဒါကိုလည်းဖြစ်မှန်းသိရမယ်တတိလွတ်နေတော့ဒီဟာလွတ်မသိဘူးပေါ့ဗျာတတိရှိနေထားလို့လို့သိနေတာဒီတတိသမာဓိတန်ဖိုးစရာဘယ်ချိန်ကာလမှာပြည့်စုံမလဲဆိုဘုန်းကြီးတို့ ရဟနာဖြစ်မှာပဲအရတ္တမညာရမှာပဲပြည့်စုံတယ်ဒီကြားတွင်းကတော့ရလာလိုက်ပြုတ်ကြသွားလိုက်နဲ့ဒီလိုပဲနေမှာပဲဟုတ်ဒီဘယ်မှာကြာရင်တော့သိကြလဲအနာဂံလုံးရရင်တော့သိကြပါတယ်ရဟနာမှာမဟုတ်ပါဘူးနာဂံရဟနာတော့အကုပ္ပအကုပ္ပမေဝိမု ക്തി ဒီလိုဖះဟောတာအောက်ကဝိပဿနာတမာရီလည်းပျက်စီးနိုင်တာပဲဇန်တမာရီလည်းပျက်စီးနိုင်တာပဲ အဲဒါကြောင့်မို့ဒီတရားတွေဘယ်ချိန်ဘယ်ကာလမှာကိုယ်တဏ္ဍမှာပြည့်စုံမလဲဆိုခုနလိုမှတ်ထားမယ်အနာဂံတို့ယန္တာတို့ဒီချိန်ကာလမှာတမာရီကမပြတ်တော့ဘူး။ဘာရီနဲ့ပတ်သက်ပြီးတော့အများကြီးပေါ့နော်။ဘုန်းကြီးတို့သီလဖះရှင်ရဲ့ဆုံးမာရီကသီလသာသနာတမာရီသာနာပညာသာနာဒီလိုကြောက်ပါတယ်လူတိုင်းလူတို့။သီလသာသနာ ဒီတော့တမာရီတာနာအဲ့တော့တမာရီတန်ဖို့စဉ်ကခုနသာနာ၃ရက်ထဲမှာအလယ်ပိုင်းမှာပါနေတမာရီသီလတမာရီပညာဆိုအဲ့တော့ဒီတမာရီကကုသိုလ်တမာရီရှိမယ်အကုသိုလ်တမာရီရှိတယ်ဖြာကရတမာရီရှိမယ်ပေါ့ကုသိုလ်လုပ်တဲ့ကကုသိုလ်တမာရီပေါ့အကုသိုလ်လုပ်နေအကုသိုလ်တမာရီပေါ့ဉာဏ်နဲ့ကုသိုလ်မဟုတ်အကုသိုလ်မဟုတ်တဲ့တမာရီတွေရှိသေးတယ်အဲတော့ တရားနာလေပြောရင်တော့ဘုရားရဟန္တာများအတန်တာမှာဖြစ်တဲ့သမာဓိမျိုးပေါ့ဘာဝနာပြီးဘာဝနာနဲ့ဆက်ဆက်ပြီးဖြစ်တဲ့တမာရီမျိုးကတော့ဒါတော့ကုသိုလ်နဲ့ရှင်တဲ့တမာရီပေါ့ခန္ဓလီမှာဘုရားကတမာရီကိုဧကကရာလို့ခေါ်သွားတယ်ရှိတယ်အဲ့ဒါဆိုရင်တော့ပို့ပြီးတော့ဘုန်းကြီးတို့နားလည်လို့လွယ်တော့ပေါ့နော်ဧကကရာဆိုဧကအက္ခပေါ့ဧကအာယုံအက္ခတစ်ခု အာယုန်တစ်ခုတည်းကိုစူးစိုက်ကြနေတဲ့သူအာယုန်တစ်ခုတည်းကတ်နေတဲ့သူကိုဒါကိုဧကကရသမာဓိလို့ခေါ်တယ်။ပြီးတော့ဘုန်းကြီးတို့လုပ်ငန်းစဉ်တွေကဘုရားဘာသာလုပ်ငန်းတွေလူရဒါနလည်းလုပ်ကြတယ်၊သီလလည်းစောင့်တည်ကြတယ်။ပြီးတဲ့အခါကျတရားဘာဝနာတွေလည်းအထောက်ကြတယ်။ဒါနလူတဲ့ခိုက်တသမာဓိကတော့မထင်ရှားပါဘူး။သီလစောင့်တည်တဲ့တီးနေတဲ့သမာဓိကလည်းသိမထင်ရှားပါဘူး။ဘုန်းကြီးတို့ဘာဝနာအထောက်မှ အဲ့ဒီလိုတည်တဲ့တမာရီကတော့ပိုးထင်ရှားတယ်ကိုလည်းပိုနားလည်လာတယ်။အဲ့တော့ဒီတမာရီကဘောင်းနာထုတ်တဲ့ခါကျလည်းတမာရီကသုံးမျိုးပြောချပါသုံးမျိုးသုံးမျိုးဒီတဲ့မကအများရှိတော့အခြေခံအနေနဲ့ပြောရင်တော့ဇာမိုင်းပြောရင်တော့ဥပ္ပစာရတမာရီအပနာတမာရီဝိပဿနာပဲညာခဏိကတမာရီမက်တမာရီဖို့တမာရီအစာကြီးလို့ပေါ့ဒီလိုတွေခွဲပြကြဥပ္ပစာရတမာရီဆိုတာက အာရုံနဲ့မစိတ်ကတ်သွားပြီကတ်သွားလို့ချင်းနိဝရဏတရားတွေလည်းမဝင်တော့ဘူးနိဝရဏတွေလည်းကင်းလာပြီဆိုနမိတ်တွေပေါ်လာတယ်အလင်းနမိတ်တွေသို့မဟုတ်နမိတ်တစ်မျိုးမျိုးပေါ်တာပေါ့နမိတ်တွေပေါ်လာပြီမလို့ဒီနမိတ်ကမခိုင်မြဲဘူးဒီနမိတ်ကတခါလေးပြုတ်ကျသွားလိုက်ပြန်ရလာလိုက်အိပ်ပျော်သလိုဖြစ်လိုက်ဥပ္ပစာရသမားတွေခိုက်တာလို့ဖြစ်တယ် ပြီးတော့ဒီဥပ္ပစာရသမารိခိုက်တန်းကျတော့ဒီဆိုင်အင်္ဂါလေးတွေကိုဆင်ញနိုင်စွာမဖြစ်သေးဘူးမရှိသေးဘူးပေါ့ဗျာဒါကြောင့်ဥပ္ပစာရသမารိဆိုတော့ဘာခေါ်လဲဆိုဇန်ရဲ့အနိနာမှာဖြစ်တဲ့သမารိကိုဥပ္ပစာရသမารိခေါ်တာဇန်ကားတွေမဆင်ញနိုင်တွေ့တဲ့အတွက်သူကိုဇန်ရပြီလို့မပြောနိုင်သေးဘူးဒါဥပ္ပစာရသမารိနိဝရဏတော့ကင်းနေတော့ပေါ့ဗျာနိဝရဏဆိုမကောင်းတဲ့စိတ်တွေပေါ့လောဘတို့ဒေါသတို့ဒါတွေပါပဲအဲ့ဒီတရားတွေတော့ ဒီမဆိအောင်နဲ့ကတ်နေတာကတ်နေတဲ့ခါကျဒီဟာတွေကင်းလာရင်အလင်းရောင်တွေကလာတာပဲအလင်းနမိတ်တွေလာတာဒီနမိတ်ကတော့မခိုင်မြဲဘူးမခိုင်မြဲနဲ့ပြုတ်သွားလဲရလာလိုက်အမျိုးပါဗျာဒါတွေလည်းအိပ်ပျော်သွားလိုက်ဒါမျိုးတွေလည်းဖြစ်တာအိပ်ပျော်လို့ဖြစ်သွားလိုက်ပြီးတော့ဇိုင်ငါလေးတွေကိုလည်းမစင်ညံနိုင်ဘူးပေါ့ဗျာဒါနဲ့ပတ်သက်ပြီးပဋိသမီရာမဂ္ဂပါဠိတော်ရဲ့အသုံးလုံးတွေလည်းဒီမှာနားလည်အောင်ဘုန်းကြီးပြောပြချင်ပါ ပရိသမီရာမကပါဠိတော်မှာအရှင်သာရိပုတ္တရှင်မြတ်ကဘာဟောထားလဲဆိုတော့ဘုန်းတော်ဧကထ၄မျိုးဆိုဟောထားတယ်တပည့်တခုချင်းပြောကြတော့ဗောနော်အဲ့ဒီတည်းမှာတမာရိနိမိတုကတ္ထာနေကတ္ထာဒါတမာရိနိမိတ်ထင်ပြီးတခုတည်းဖြစ်နေတဲ့သဘောပေါ့ကိလေသာခုနနိဝေနနေမရောဘဲနဲ့နိဝေနနေမဖြစ်ဖဲနဲ့ အာယုန်တစ်ခုနဲ့ဒီနမိတ်အောင်တွေကကတ်နေတဲ့သဘောပဲအဲ့ဒါကိုပြောဒါဥပ္ပစာသမารီနဲ့ဆိုင်တဲ့ဒါကြောင့်ပြောတာဒီမတ်စိတ်အောင်နဲ့ကတ်သွားပြီဆိုဘုန်းကြီးတို့စိတ်ထဲမှာဒီမကောင်းတဲ့စိတ်တွေဝင်မလာဘူးဗျဝင်မလာတဲ့ချိန်ကျအဲ့မှာစိတ်ကအယောင်လေးနေထွက်တာမကောင်းတဲ့စိတ်တွေကိုနိဝရဏခေါ်တော့ဗောနော်နိဝရဏခေါ်တဲ့ကိလေသာခေါ်တယ်ဒါတွေမရောပဲနဲ့ဒီအာယုန်တစ်ခုထဲမှာကတ်တီးနေတာဒါကိုတမာရီနိမိတ်တု ကထာနိကထာသူရဲ့အသုံးပေါ့ဗျာဟုတ်လားတမာရီနမိတ်ထင်ပြီးတော့တခုတည်းဖြစ်နေတဲ့သဘောဒါကိုပြောပါတယ်အဲတော့ဇာဝနာဝအနေနဲ့ပါဒါဤမဆရာမလို့နောက်ဒါနဟောတကုပဋ္ဌာနိကထာအဲတော့လူရန်ဆွန့်ကြဲတဲ့အခါမှာကိုယ်ကတခုတည်းလူပြီးလို့ရင်နောက်မပြန့်ပြန့်သတိရအဲဒီအာယောထင်းနေတာဟောဘယ်တော့ငါဘယ်တော့ငါဘာလေးလူခဲ့တာစာကနှုတ်တတိလည်းပြောလို့ရတော့ ိုလူခဲ့တာတွေပြန်ပြန်ပြီးတရိယာပြန်ပြန်အာယုံပြပြန်ပြန်ပြီးဒါလေးအတွေ့လေးရောက်ရောက်နေတာအဲ့ဒါကိုပြောလို့ပါနောက်တစ်ခုကတော့ဧကထာကဝရလက္ခဏုပဋ္ဌာနိကထအဖြစ်ပြက်လက္ခဏာတို့ထင်မြင်နေတာပေါ့ဗျာဒါတော့ဝိပဿနာနဲ့သက်ဆိုင်ပါတယ်ဝိပဿနာရှုတဲ့ပုံကိုယ်ရဲ့တခုတည်းသောတခုတည်းဖြစ်နေတဲ့သဘောပါဧကထနော်ဘုန်းကြီးတို့ဥရပြညာဘင်္ဂညာအဲ့ဒီဟာတွေ ခုနအပြက်ကြီးတဲ့တွေ့တဲ့ညာဆိုတော့ဘင်္ဂညာပေါ့ဗျာအဲ့ဒီဘင်္ဂညာရောင်းနေအဲ့ဒါတွေကဒီယုံနာတွေအပြက်တွေကြည့်ကြည့်တွေ့နေတော့တွေ့နေဘာပုံသဏ္ဍာန်မှမတည်မရှိဘူးဘာကိုရှုရှုဘယ်အမှမမြဲမတည်တည်နေပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်နေတာပေါ့ဒါမျိုးဆိုတာနောက်တစ်ခုကတော့ဧကထ၄မျိုးကတော့ဒီနေရာတော့မဆိုင်ဘူးဗျာနေရောဓုပဋ္ဌာနိကထဆို ယုံနာတရားတွေချုပ်ပြောက်သွားချုပ်ငိမ့်သွားတဲ့သဘောပေါ့။ဒါခုကပြောချင်တာကလည်းဆိုဥပ္ပစာရသမารိဥပ္ပစာရသမารိကိုအချင်းချုပ်အနေနဲ့ပြောရင်ဒီမတ်စိနောင်နဲ့ကတ်သွားပြီဆိုလို့ရှိရင်ဒီဝနာတွေအဒါစီပိတ်ပင်တရားတွေမဝင်တော့မဝင်တော့စိတ်ကအယောင်လေးတွေထွက်လာ။အဲဥပ္ပစာရသမารိခိုက်တာမှာအယောင်လေးတွေလည်းထွက်တယ်။ဒါပေမဲ့လို့အယောင်လေးထွက်ပြန်ဒီနမိတ်ကမခံမြဲသေးဘူး။ရလာလိုက် ကြာပြုတ်ကြသွားလိုက်ဒီကတည်းကအေးပြောသလိုဖြစ်လိုက်ဝင်လေထွက်လေလေးပြန်တွေးလိုက်ဒီလိုနဲ့ဖြစ်နေတာအဲ့ဒီလိုဖြစ်တဲ့အတွက်ဇိုင်ကာလေးတွေကိုဆင်ញင်ကြည့်လို့မရဘူးမမြင်နိုင်ဘူးအဲ့ဒါမျိုးမခံမြဲတဲ့အတွက်မမြင်နိုင်တာပဲအဲ့ဒါဥပ္ပစာရသမာဓိလို့မှတ်ပြီးတဲ့အခါကျအပ္ပနာသမာဓိအဲ့ဒီကနေနမိတ်ကလည်းခိုင်မြဲလာပြီတဏှာတိုင်းတဏှာလုံးထိုင်မှမှဈဉ္ညာလျှောက်မှမှဒီနမိတ်ကမပြောက်တော့ဘူးအဲ့လိုနမိတ်ကခိုင်မြဲလာတဲ့အခါကျတော့ဒီ နှလုံးသားဖတ်ခလိုက်ခြင်းဇိုင်းကားလေးကိုဆင်ញံနိုင်စွမ်းရှိတယ်။ဇိုင်းကားလေးတွေတွေ့လာပြီဆိုဒါဇံရတာပဲ။အဲ့ဒါကိုအပ္ပနာသမารီလို့ခေါ်ပါတယ်။နောက်ခဏိကသမารီခဏိကသမารီဆိုတာခုနကသူကဝေယလက္ခဏုပဋ္ဌာနိကထာဆိုအဲ့လက္ခဏာပေါ့။အပြက်လက္ခဏာထင်တဲ့သမารီမျိုးသို့မဟုတ်ဖြစ်ပြက်လက္ခဏာထင်တဲ့သမารီမျိုးပေါ့။ ဒါတွေကတော့ခဏိကသမာဓိလောကနာကြားနေတော့ဒီခဏိကသမာဓိဆိုတာမြင်ကများကြားကများလေဘုန်းကြီးတို့ဆာမီမှာတော့ခဏိကသမာဓိလို့သုံးပါတယ်ဒါပေမဲ့ဒီလောက်ကတော့မြင်ကများကြားကများလောက်ကတော့ဘာသိညာမှာဖြစ်ပါ့ဘုန်းကြီးတို့ဖြစ်စေခြင်းတဲ့သမာဓိကတော့ပဲပုဂ္ဂိုလ်ပဲအတုအတုဘလောက်ဒီဖြစ်စေခြင်းလဲဆိုခုနမြင်ကများကြားကများလေးကိုအဲ့ဒီလောက်လေးနဲ့မရှုအဲ့ဒီလောက်လေးနဲ့မကျေနပ်စေခြင်းဘူးပေါ့ဗျာ ဘလောက်ဒီဖြစ်စေခြင်းလဲဆိုခဏိကတမာရီဒီရမကပေါ့အာယုန်တစ်ခုတည်းဒီမှာပါဠိလေးဖတ်ပြမယ်တောပိဟိအာရမဏေနိဒန္ဒရာဧကာကာရိနေဝပုတ္တမနောအာယုန်တစ်ခုတည်းမှာမပြတ်တစ်ခုတည်းမှာဖြစ်နေရမယ်တီးနေရမယ်အဲ့ဒါမျိုးခဏိကတမာရီကိုဆိုလို့တယ်နော်ဘုန်းကြီးတို့ဝင်လေထွက်လေဆိုဝင်လေထွက်လေပဲဒီအာယုန်တစ်ခုတည်းမှာကတ်နေအောင်ကောင်းတယ်ဝါယောတ တွန်းကန်တွေဘောလေးကြည့်နေဒါလေးပဲကတ်နေတယ်သူကကတ်နေအောင်ကြည့်ရတယ်အဲ့ကြမှာအဲ့လိုခဏိကသမารိမှာသူကဝိပဿနာဉာဏ်ဖြစ်တယ်အဲ့ဒါဆက်ဖွင့်တယ်ခဏိကတော့ဒီရောပရိပခေနာ နာဘိဘုတော်ဆန့်ကျင်မဲ့နိဝရဏတရားခုနကပိပင်တာစီပြလောဘတို့ဒေါသတို့ကာမိဆန္ဒဆိုလောဘပြောတော့ပြပါဒဆိုတော့ဒေါသပြောတယ်ထိနာမဲ့အိတ်ချင်ခံပြီးတဲ့စိတ်တို့စိတ်တွေပြန်လွင်တာတို့နောင်နာပူပါနာတို့ တန်တရားတွေဖြစ်နေရတော့ဒါတွေမဖြစ်တော့သူတန်တယ်မှာဘာဖြစ်လို့အာရုံကိုယ်ထဲမှာသူကတ်နေတာကိုဘယ်အတွေးမှမဝင်လာတော့မဝင်လာတော့ငြိမ်သက်တည်ငြိမ်နေတာခုနအပိတ်ပြနောက်ရက်တရားတွေဘလို့မှဝင်လို့မရဘူးဥပမာပေးတာတော့အပိတောဝိယဇံရောက်နေတယ်လို့ပဲတဲ့စိတ်ကငြိမ်ကပ်တီးနေစိတ်တန်နေစလန်ထပေတီစိတ်ကမတုံ့လှုပ်မလှုပ်ရှားတော့ဘူးဒီနေရာမှာမကတ်တီးနေ အဲ့ဒီဟာမျိုးမှာဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်တယ်ဗျဒါကြောင့်ကိုဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ဓာတ်ရအထုတ်တဲ့ပုဂ္ဂိုလ်များဒါအီလောဘကြီးစရာမလိုအာဝိပဿနာဖြစ်ချင်လာတဲ့ခါကျသူကဘုံများအာယုမှတ်မှတ်မှတ်မမှတ်လို့တော့မမှတ်ရဘူးလားသမတ်လို့ရပါတယ်ဒါပေမဲ့အဲ့ဒီအာယုန်တွေလိုက်မှတ်တဲ့ခါကျတော့တမာရီကဖြစ်တာဖြစ်မှုတမာရီဖြစ်ဖို့ခွင့်ရနေတာပေါ့လေ ဖြစ်တယ်လို့လည်းဖြစ်ပါလိမ့်မယ်ပုံကိုယ်တိုင်းတော့ဘုန်းကြီးမဆိုလို့ပေါ့များပြင်းတော့တိတ်မဖြစ်ဘူးဗျအဲ့လိုမှတ်နေတဲ့ပုံကိုဘုန်းကြီးတွေ့ကြုံရဘုန်းတို့လည်းအဲ့လိုမျိုးတွေသမာဓိများခင်ကြတဲ့တို့လိုက်နေမရဘူးမတည်ဘူးမငြိမ်ဘူးမကပ်ဘူးဒါကြောင့်တချို့ကလောဘကြီးပြီးတော့ဒါမှတ်တာဟိုမှဒီမှဟိုအဝေးဟိုကာနုပန္နမှလည်းဝိညာဉ်ရောက်လိုက်စိတ်ရောက်လိုက်နေဒီလိုမျိုးစုံမှကြတခါတည်းကခဏတပြုတ်တော့မှတ်လို့ရတယ် အနတ္တပြုတ်ပဲမနဲ့ဟိုမှတ်လိုက်ဒီမှတ်လိုက်ကသိမလွယ်ဘူးအဲ့လိုမျိုးမှတ်ထားမယ်နော်နောက်ဒီတမာရီရဲ့သဘောလေးနည်းနည်းလေးလေ့လာကြရအောင်တမာရီသူကဝိသုဒ္ဓိမကပြောသွားတာကတရားရှုမှတ်မယ်ဆိုရင်လက္ခဏာတွေလည်းသိအောင်မှားတယ်ရတ္တကိုလည်းသိအောင်မှားတယ်ပစ္စုပ္ပန်ကိုလည်းသိအောင်မှားမယ်ဒါမျိုးမိတ်ထားတော့အဲ့တော့တမာရီဆိုတာဘာလဲသူ့ရဲ့လက္ခဏာဘာလဲဆိုအဝိခေပလက္ခဏာမပြတ်မလွင့် ဒီအာရုံတစ်ခုမှကတ်တီးနေဘေးကိုပြောင်းနေသွားတာမရှိဘူးအဲ့ဒီသဘောမျိုးပဲဒါရှုမှတ်ဖို့ရင်သိတယ်ရှုမှတ်ဖို့လို့အာရုံနဲ့မှစိကတ်သွားပြီဆိုတော့တော်တော်မှတ်လို့ကောင်းတာပဲတော့ငြိမ်သက်ငြိမ်ချနေအာအရှင်ပြဒီလိုမှတ်လို့ကောင်းလိုက်တာဗျာအရှင်ပြေလိုက်တာဗျာအတ္တမာရီပဲအဲ့ဒီကြမှာပုံနာလေတော့အဝိတာရအဝိတာရလက္ခဏာပြန့်ကျဲမသွားခြင်းလက္ခဏာရစိတ်ကဘယ်တော့မှပြန့်ကျဲမသွားအောင်အဝိတကူလို့မှဆူဆိုင်တီး ကတ်တီးငိမ့်နေတာအဲ့ဒီသဘောကိုပြောတယ်ဒါသူ့ရဲ့သဘာဝလက္ခဏာပဲအဲ့ဒီကြာမှတမာရီရတယ်လို့ဆိုပါပြီးတော့ရတ္တသူ့ရဲ့လောကိစ္စဘာလဲဆိုစိတ်တစေတသိကနံတံပေနနာရတောဒီစိတ်စေတတရားတွေကိုပြန့်ကျင်းမတော်တစုတဲ့အာရုံတစ်ခုတော့မှစုပြီးတော့ပေါင်းပြီးတာအဲ့ဒါသူ့ကိစ္စပဲ တမာရီရတိုင်းနဲ့စိတ်တွေကဘိမ့်မပြတ်တော့နဲ့ဒီတစ်ခုလည်းပါရိုက်ကြနေအဲ့ဒါပြောစုပေးတဲ့သဘောမျိုးဖြစ်သွားဒါလည်းတွေးပါတယ်ဘုန်းကြီးတို့တကယ်အထောက်တဲ့ခါကျနောက်တစ်ခုကပစ္စုပတ္ထံပစ္စုပတ္ထံဆိုတာဘာလဲဆိုတော့ဥပဒမပစ္စုပတ္ထနာငြိမ်သက်တည်ငြိမ်နေတဲ့သဘောပဲဆိုပြီးတော့ညာနဲ့မှသဘောပေါက်လာစိတ်တထီတိပစ္စုပ္ပန္နစိတ်တည်တတ်နေတဲ့သဘောပဲ တမာတိဆိုတာအော်စိတ်တည်ငြိမ်နေဆိုတည်တက်နေတဲ့သဘောလေးပဲကိုယ်ဉာဏ်နဲ့မှလို့လို့သိလာဒါကတော့တမာတိရဲ့ပစ္စုပ္ပထံခေါ်တာပေါ့နော်ဒီတော့ခုနကဇံပိုင်းအထုံဥပ္ပစ္ဆာဒတမာတိအပ္ပနာတမာတိရအောင်ဘုန်းကြီးတို့ကြိုးစားရလိမ့်မယ်ဝိပဿနာအထုံတော့ဝိပဿနာခဏိကတမာတိရအောင်ကြိုးစားအထောက်ပြီးမှဟိုဝိပဿနာဉာဏ်ဒီဒီတမာတိမရဘဲနဲ့ဒီတမာတိတွေမရဘဲနဲ့ရှေ့ဆက်သွားရင်တော့ရှုမှတ်လို့တော့ရတာပေါ့နော် ဒီပါတိညာမှာမဖြစ်ဘူးဆိုဒါမျိုးလေးမှတ်ထားမယ်။အဲကြောင့်ဘုရားကတမာရီတုတ်တန်ဒီတော်တော်များများမှာဗာမိတ်လဲတော့တမာရီဘိခွေဘာဝေတာခြေသားတို့ခြေသမီးတို့တမာရီရောင်အထောက်ချဒါပြောတော့တမာရီဆိုတော့ဝိပဿနာပိုင်းဆိုခဏိကတမာရီရောင်အထောက်ဇာမိုင်းသွားခြင်းတဲ့ပုဂ္ဂိုလ်ကျတော့ဥပ္ပစာရတမာရီအပ္ပနာတမာရီရောင်အထောက်ချဒါမိတ်လား။ ပြီးတော့မှတမာရီတော်ဘေကွေဘေကုယထာဘုဒ္ဓံပစ္ဆာနာတိပတ္တတိတမာရီရတဲ့ပုဂ္ဂိုလ်မှာဇံပိုင်းသွားနေဇံနေရတာပေါ့ဇာနမိတ်တွေပေါ်မယ်ဇာင်္ဂါတွေဆင်ញင်နိုင်မယ်ဝိပဿနာပိုင်းသွားရင်လည်းဟောလားယုတ်တဘာဝနန္တဘာဝတွေတွေ့နိုင်တယ်ဒီယုတ်တဘာဝနန္တဘာဝတွေအကြောင်းယုတ်တဘာဝတွေလည်းတွေ့နိုင်တယ်ကြောင်းကျိုးဆက်ဆက်ပြင်းတဲ့ယုတ်တဘာဝနန္တဘာဝတွေရဲ့အိဋ္ဌာဒုက္ခအနတ္တပေါ့ဒီသဘောတရားတွေတွေ့နိုင်တယ်နောက်ပိုင်းကျရင် ဝိပဿနာဉာဏ်နဲ့မြင့်တက်လာရင်ခတ်သက်တဲ့ပေါ့ခတ်သက်တဲ့ပြောင်းဒီလိုတစ်ဆင့်တစ်ဆင့်မြင့်တက်သိလာနိုင်တာပေါ့နော်အဲ့ဒါတွေသိအောင်အထောက်တာပဲအဲ့ဒါတွေသိအောင်အထောက်ဖို့ဆိုခုနတမာရီရဖို့တိုးတယ်တမာရီမြရင်တော့ဒါတွေကမသိဘူးဘုန်းကြီးတို့ဟောလို့သိတာတို့စာဖတ်လို့သိတာတို့ဆရာတော်တွေဟောလို့သိတာဒါကတော့တကယ်ဉာဏ်အစစ်မဟုတ်ဘူးပေါ့ဗျာစာဖတ်လို့သိတာမျိုးတွေဖြစ်နေတော့နာလို့သိတာမျိုးတွေဖြစ်နေဒါမျိုးတွေနဲ့ตายရဖို့မလိုဘူး လေးတော့လေးလာတော့ဗောနော်အဲလိုလေးလာရင်အထုပ်အထုပ်လို့တကယ်ကိုညံတဲ့ကိုယ်ပိုင်ညံတဲ့သိတာမျိုးမှဒါကကိုယ့်အတွက်ကြိုးရှိတာဟိုမှာဒီယုံ nant တရားတွေကြောင့်ရွတ်ဆက်ဆက်ပြယုံ nant တရားတွေရဲ့ပေါ်ပြီးတော့ဖြစ်ပြီးပြကိုယ်ပိုင်ညာနဲ့သိရအိဋ္ဌံဒီပဇာနာဒီဒုက္ခံစိပဇာနာဒီဟောဆင်းရဲတဲ့မမြဲတဲ့သဘောတရားဆင်းရဲတဲ့ခံခဲ့တဲ့မလို့ခြင်းတာကိုယ်ပိုင်ညာနဲ့သိရနတ္တာဒီပဇာနာဒီအတ္တကောဝိညာဉ်ကောမဟုတ်ဘူး အနတ္တသဘောပဲအကြောင်းတိုက်ဆိုင်လာလို့ဖြစ်တဲ့သဘောပဲကိုယ်ပိုင်ဉာဏ်နဲ့သိသွားမယ်အဲ့ဒါမျိုးသိအောင်အထွားတယ်ဒါကတော့ဘုန်းကြီးတို့တမာရီနဲ့ပတ်သက်ပြီးအကြောင်းအရာပေါ့နော်ဒါဗုဒ္ဓမင်းငယ်တွေဟာကကြတော့ဒီကိုယ်တဏ္ဍမှာတမာရီတန်ဖိုးစီဖြစ်မဖြစ်ဒါကိုဆင်ញင်စဉ်းစားကြည့်နော်ဆင်ញင်စဉ်းစားမယ်ကိုယ်တဏ္ဍမှာတမာရီတန်ဖိုးစီဖြစ်ဖြစ်မှန်းသိရမယ်မဖြစ်ရင်လည်းမဖြစ်မှန်းသိရမယ် မဖြစ်ရင်ဘာဖြစ်ဖြစ်ချင်းအကြောင်းရင်းကိုလည်းသိရမယ်တတိလို့နေတတိညာလို့နေမဖြစ်ဘူးပေါ့ဗျာတတိညာနဲ့ရှုမှတ်နေဖြစ်တော့ယောနိတော်မနိတိကာရခေါ်တယ်ဘယ်ကြောင့်မှဆုံးတမလဲဆိုတော့ဒီတမာရီစကံကရတမညာရမှာအဲကြောင့်မှပြည်ပြီးဆုံးတယ်ဒီတမာရီတန်ဖိုးစဉ်ကတော့ဘယ်ချင်းကာလလောက်ကစဖြစ်လဲဆိုဘုဇင်ခုနှစ်ပါးလုံးဟာဘုန်းကြီးတို့ဥရဗျာညာပိုင်းလောက်ကစဖြစ်ပါတယ် ဒါကြီးတော့ညံနေစကားပြောရပြီဆိုကြည်လိုက်နော်တမာရီမရမယ်ဒီညံမရဘူးတမာရီရမှာဒီညံကရရမှာပဲကိုကသဘောပေါက်အဲတော့တမာရီမရသေးဘူးဒီညံလည်းမဖြစ်သေးဘူးဆိုရင်ဟုတ်လားတရားဘလို့နာနာလက်ခံကိုခတ်တယ်နားလည်းကိုခတ်တယ်အဲ့လိုမျိုးတွေဖြစ်တော့ဖះဟောတဲ့ဤပြီးသွားပြီခုဘုန်းကြီးတို့ထက္ကရာပြောတဲ့ဤတွေကိုလည်းဆက်ပြီးပြောပါမယ်ထက္ကရာကြတော့ဒီတမာရီတန်ဖိုးစီဖြစ်ကြောင်း တွေကိုဘယ်နှပါရှိတယ်ဆိုဒါဘုန်းကြီးတို့မှတ်စုလေးလည်းပေးထားတယ်။အဲဒီမှတ်စုလေးလည်းကြည့်မယ်နော်။တမာရီတန်ဖိုးစီဖြစ်ကြောင်းတရားဒီမှာဆက်တပါတော့အများကြီးပဲ။ဒါတော့ဟိုပညာဖြစ်ကြောင်းတရားတွေနဲ့ခတ်ဆင်နေမှာ။အဲဒီမှာကြည့်လိုက်။ပါဠိလိုပဲဗြဟ္မာဖတ်ပြမယ်နော်။ဟုထုဝိတရာကရိယာတာဟုထုတန်ရှင်းစင်ကြရမယ် ဝတ္ထုဆိုတာပြင်ပဝတ္ထုအတွင်းဝတ္ထုပေါ့ဘိဓာဝတ္ထုအစ္ဆတဝတ္ထုအစ္ဆတဆိုခန္ဓာကိုယ်အတွင်းနော်တန်ရှင်းရမယ်။အဲဒီကတော့ဒါတွေပဲခဏခဏပြောရအောင်။သမာဓိဖြစ်ဖို့ဆိုရင်တန်ရှင်းဖို့လိုတာပေါ့။ခန္ဓာကိုယ်မှာဆိုရင်ဘုန်းကြီးတို့ဘုန်းကြီးတွေဆိုခေါင်းဝေးတွေတိတ်ရှင်းနေတယ်ဆိုရင်စိတ်ကဘယ်တည်ငြိမ်မှုရနိုင်မလဲ။ရှုပ်ထွေးနေ။အဲကြောင့်မို့ခေါင်းမွေးရှင်းခေါင်းမွေးရိတ်တာလို့ညှက်တာလို့ ကိုယ်စိတ်ကျင်စည်ရှိနှုတ်တာလို့လက်သေးတွေညှက်တာလို့လက်သေးတွေကရှေးနေဒီလက်သေးတွေကြည့်ပြီးကြီးနေတယ်အဲအဲ့မှာကိုယ်ကစိတ်ကမကြည့်ဘူးမကြည့်တော့လက်သွားတွေကမဖြစ်နိုင်ဘူးဒါမျိုးပေါ့နောက်တစ်ခုကပါဇက်ကနန်းဆောင်းနေတာလို့ပါဇက်တွေလည်းတန်ရှင်းရတယ်ခန္ဓာကိုယ်လည်းတန်ရှင်းရတယ်အကုန်လုံးတန်ရှင်းရပါတယ်နောက်ဆုံးစီကြဝမ်းကြောဖြစ်တာဆိုတန်ရှင်းပြန်ဝမ်းနေတန်ရှင်းစစ်ခြင်းမှတရားအထုလို့ကောင်းအဲ့ဒီဝုထုစင်ကြယ်တယ်ဆိုတော့ အစ္ဆဒဝတ္ထုနဲ့စင်ကြယ်တန်ရှင်းအောင်ဗိဒဝတ္ထုကိုမြင်နေရတဲ့ကိုအသုံးပြုနေတဲ့ဘုန်းကြီးတွေကြဒီသင်္ကန်းတွေပေါ့နော်ဝတ်ထားတဲ့ဝတ်စားတွေအေတော့ဒီမှာအင်ကြီးတွေဝတ်ထားဒါလေးလည်းတန်တန်ရှင်းဖြစ်နေမှာစိတ်ကကြည်လင်းတာစိတ်ကြည်လင်းမှာတမာရီကဖြစ်တာအဲ့ဒါလေးမှတ်ထားပြီးတော့နေရာထိုင်ခဲ့အေရာနေရာစားတော့တဲ့နေရာအင်းသားရေချိုးကန်းပေါ့ပေါင်းရင်ကုန်တန့်ပြနေရအဲကြစိတ်ကကြည်ကြည်လင်းမှတမာရီဖြစ်တာပေါ့ ဒါနံပါတ်1ပဲတမာရီဖြစ်ကြောင်းတရားဒါတွေကလောကအနေနဲ့လည်းကောင်းတယ်နော်ဘုန်းကြီးတို့ဒီခေတ်မှာကျမ်းမာရေးအနေနဲ့လည်းကောင်းတာတန်တန်ရှင်နေတတ်မှုစားတောက်တတ်မှုအများကြီးပဲဘုန်းကြီးတို့ဘာသာရေးကောင်းဆောင်တွေဒီပြန်တစ်ခါတစ်ခါဒီဘုရားတော်ဟောထားတာပဲအမှတ်လွတ်သွားတော့ဗောလေအမှုအမှန်မှန်နေပါများတော့လေဒီတိုင်းဖြတ်သွားအဲကြောင့်မို့သူများလွတ်တာမလွတ်တာကိစ္စမျိုးဘုန်းကြီးတို့မလွတ်အောင်တော့တည်တတ်နေရမယ်နော်စားတာတောက်တာနေတာထိုင်တာ အကုန်လုံးတတ္တရရပေါ့ဝဋ္ဌာစားတာဒါမှစိတ်ကကြည်လင်တန့်ရှင်းပြီးတော့ကိုလိုချင်တဲ့ဘာနဲ့ရောက်နေအတကုမှတ်ထားမယ်ဒါလည်းတမာတိဖြစ်ကြောင်းတရားပဲတမာတိတန်ဖိုးစီဖြစ်ကြောင်းတရားနောက်တစ်ခုကတော့အိန္ဒိရီတွေညီမြောက်ရမယ်အိန္ဒိရီက၅ပါးရှိတာပေါ့နော်ဒါကို ပါဠိရဆိုသူကအိန္ဒိရီယသမတ္တပရိပါရဏတာအိန္ဒိရီ၅ပါးညီမြောက်အောင်ကျင့်ရမယ်အိန္ဒိရီ၅ပါးဆိုဒါတွေထပ်တလဲလဲကြားနေမှာပါ ဒါပဲပြောစရာရှိတာဆိုဒါတွေပဲထပ်ထပ်ပြောရအိန္ဒိ၅ပါးအိန္ဒိဆိုတာဘာလဲဆိုကိုယ်ဆိုင်ရာကိစ္စမှာအစိုးရတဲ့သဘောမိမိနဲ့သက်ဆိုင်တဲ့ကိစ္စမိမိအလိုတိုင်းဖြစ်စေတတ်တဲ့သဘောဒါအိန္ဒိကိုခေါ်တာဒီအိန္ဒိက၅ပါးရှိရပါတော့တတ္တိန်တွေဝိရိယတွေတတ္တိန်တွေတမာတွေပညာတွေပေါ့အားလေးတွေပထမတော့သူသဘောတရားလေးတွေပြောမယ်ပြီးတော့ခါကျသူကသူ့အတွဲနဲ့သူသိထားတယ် တကယ်ကျင့်တဲ့အခါကျသူ့အတွဲလေးနဲ့သူနားလည်ထားမှသူကအဲ့ဒါမှတရားရှုမှတ်တဲ့အခါဆင်ပြေတယ်ပရမတတ္တာတတ္တာဆိုတာယုံကြည်မှုပါပဲနော်ဘာသာဒီကဆရာတို့ကြီးဆိုရင်ယုံတရာကြည်တရာဒီလောက်ဒီခွဲသွားဒီမှာတော့အဲ့ဒါကိုအဓိကပြောတာ ਨੇ ယုံကြည်မှုကနှစ်မျိုးရှိတာပေါ့နော်မိယောဖလာယုံကြည်မှုရှိတယ်ပြီးတော့အသိဉာဏ်နဲ့ကိုယ်ပိုင်ဉာဏ်နဲ့ယုံကြည်မှုရှိတယ်ပေါ့ယုံကြည်မှုကနှစ်မျိုးမိယောဖလာယုံကြည်မှု ကိုယ်ပိုင်ညာနဲ့ယုံကြည်မှုနှမျိုးရှိတယ်။ရှားသမားတို့မိဘတို့လူကြီးသူမတွေတို့ဒီလိုဆုံးမစကားတွေကြားမယ်ပြောဆိုစကားတွေကြားပြီးတော့ကောင်းတာလွင်ကောင်းယူရမယ်ဆိုတာလွင်ဆိုယူရမယ်ဒီလိုကံတရားကိုယုံကြည်မှုပေါ့ဒါမှမဟုတ်နည်းနည်းလေးတက်ကြည်လာဒါငယ်ရွယ်စဉ်ကပါတက်ကြည်လာကတရားတွေနားမယ်စာတွေဖတ်မယ်အာကောင်းတာလွင်ကောင်းယူရမယ်မကောင်းတာလွင်မကောင်းယူရတာမယ် ဒီလိုလက်ခံယုံကြည်ဒါကတော့မမြဲဘူးပေါ့ဗျာကိုယ်ပိုင်ညာနဲ့ယုံကြည်တာမဟုတ်တဲ့ခါကျအကြောင်းတစ်ခုကနေဂျာဝင်ဖြက်စီလိုက်ပြက်စီးသွားနိုင်တယ်နောက်တစ်ခုကတော့ကိုယ်ပိုင်ညာနဲ့ယုံကြည်မှုကိုယ်ပိုင်ညာနဲ့ယုံကြည်မှုတရားအထုတ်လို့ယုံကြည်လိုက်တာပေါ့ဗျာတရားအထုတ်တဲ့ခါကျတော့ဒီယုတ်တဘာနံတဘာတွေသိမယ်ကြောင်းကျုပ်တဘာဝတွေသိမယ်ကြောင်းကျုပ်ဆက်ဆက်ဖြစ်နေယုတ်နံတဘာဝတွေရဲ့နေစာဒုက္ခအနတ္တသိမယ်အဲ့လိုသိလာတယ် အဲစမခါကကြဘယ်လိုလဲဆိုစိတ်နဲ့ဒီတတိနဲ့ဒီမှတ်စိတ်အောင်နဲ့ကောက်တော့ကြိုးစားရတယ်ကတ်သွားပြီဆိုရင်ဘုန်းကြီးတို့စိတ်ကိုအနှောက်ယှက်ပေးတတ်တဲ့နိဝရဏတရားတွေပေါ့နော်ခုနပြောခဲ့ပြီလောဘတို့ဒေါသတို့ဒါတွေအလုံးနာလဲထိနာမိတာအိတ်ချင်ခံပြီးတဲ့စိတ်တွေဥဒိစ္စဆိုပြန့်လွင့်တဲ့စိတ်တွေဟိုထွက်ဒီထွက်ဟိုရောက်ဒီရောက်ဟိုဥစ္စာဆိုဆိုရင်ပူပါနဲ့စိတ်တွေပါ ပြီးတော့ဝိသိကိစ္စဆိုတန်တရားတွေဟိုဟာတန်တရားဖြစ်ဒီဟာတန်တရားဖြစ်တတိလေးနဲ့ရှုမှတ်နေလို့အာယုန်နဲ့မဆိကတ်သွားပြီဆိုလို့အဲ့ဒီနေဝနာတွေဝင်မလာတော့ဘူးဝင်မလာတော့အဲ့တော့တတိကဘာလုပ်ကြလဲစိတ်ထဲမှာအပုကိလေသာတွေဝင်မရအောင်လှုပ်ထားလှုပ်ထားပေးလှုပ်ထားလိုက်တယ်လှုပ်ထားလိုက်တော့ခါကျတော့အပုကိလေသာတွေဝင်မလာတော့နေဝနာတွေဝင်စိတ်ကအေးနေနောက်တစ်ခုက တတိနဲ့ညာနဲ့ဝိပဿနာပိုင်းကျတတိနဲ့ညာနဲ့ကြည့်လိုက်တဲ့အခါကျတော့ကိုယ်ခန္ဓာကိုကိုယ်ရုပ်ကိုယ်နာဒါတွေကြည့်လိုက်တဲ့အခါအမှန်တိုင်းသိလားရုပ်တဘာဝတွေသိမယ်နာမ်တဘာဝတွေသိမယ်ရုပ်တဘာဝနာမ်တဘာဝတွေအကြောင်းကျိုးဖြစ်နေတဲ့တဘာဝတွေသိမယ်အကြောင်းကျိုးဆက်ဆက်ပြန်ရုပ်နာမ်တဘာဝတွေကပေါ်ပြီးပြောက်ဖြစ်ပြီးပြက်ပြီးတဲ့အခါကျဆင်းရဲတဲ့ခံခဲ့တဲ့သဘောတရားတွေကိုဖြစ်လို့မဖြစ်တဲ့သဘောတရားတွေဒါတွေသိလားခတ်သွဲသွဲပေါ့ခတ်သွဲသွဲပြောက်တဲ့ဒါတွေအမှန်တိုင်းသိလား အဲ့လိုသိပြီးတော့ယုံကြည်မှုကကြမြဲတယ်ဘသူဖြတ်လို့မှမရဘူးတရားသိပြီးယုံကြည်သွားလို့နိဒါကြောင့်မို့ရှင်ဝဂလိတို့ဘုရားတရားမိန်တာရှိတယ်ဝဂလိငါခန္ဓာကိုယ်အပုတ်ကောင်ကြီးကိုကြည့်နေတဲ့တော့ဘာအကျိုးမှမရှိဘူးတဲ့တရားအမြင်အောင်ရှုတရားမြင်ငါဖျားလည်းမြင်တယ်ကြည်ညိုတယ်တရားမြင်တန်ခါလည်းကြည်ညာနော်တရားမြင်မှပဲတန်ခါလည်းကြည်ညိုလို့ရတယ် ဘုန်းကြီးရအောင်ဆိုတာလူတွေပဲလေချိုးကြလို့မြင်တာနောက်တိုင်းသားတွေဟောဘာလို့ကြောရမှာတော့သူလည်းတို့လိုလူပဲဒါမျိုးဖြစ်တော့ဘာလို့လေးစားမှာတော့တို့နဲ့အတူတူပါပဲဒါမျိုးပေါ့ဗျာဘာဖြစ်လို့ तू တရားမှမတွေ့ဘူးတော့တရားမှအမထုတ်ဘူးတော့တရားမထုတ်တဲ့ပုံကိုယ်တွေသူ့ကိုပြစ်ပြောလို့မရဘူးလေအဲ့ဒါမယုံကြည်သေးမခိုင်မြဲသေးနားမလည်သေးဘူးအဲကြောင့်မို့ဘုန်းကြီးတို့ကတရားထုတ်လို့ယုံကြည်မှုရအောင်တရားထုတ်ရတဲ့ယုံကြည်မှုကခိုင်မြဲသွား ဘယ်မှရှိဘယ်တခြားဘာသာယူဝါဒလုံးဝရှိအောင်လို့မရဘူးနောက်မဟုတ်လို့ရင်တော့ဘာသာရေးကောင်းဆောင်တွေကစပြီးပြောင်းလဲသွားနိုင်တယ်ဒီတရားအမထုတ်ရောသူကသူဘယ်လိုပဲအော်ကိုယ်ကဘယ်လိုဘယ်လိုပဲပြောပြောခြားပုဂ္ဂိုလ်တယောက်တယောက်ကစီယုံပါသွားမှာ ဘာဖြစ်လို့လဲသူကိုယ်တိုင်ဒီတရားတွေပေါ်မှာလေးနဲ့နဲ့သိမှမသိဘူးလားသိမသိတော့မယုံမယုံတော့လဲဒါမယောဗလာယုံကြည်မှုလို့စာဖတ်လို့ယုံကြည်မှုစဉ်းစားလို့ယုံကြည်ဒါမခံမြဲတဲ့သဘောပါပဲအဲ့လိုမှတ်တာဒီတော့ခွင်းတော့ဘာလို့လဲလို့လို့ဖို့လို့လဲဆိုတကယ်ကိုဉာဏ်နဲ့ယုံကြည်မှုဖြစ်အောင် ဒီအောင်ကြားနာအထောက်ပါလို့ဒါလေးတိုက်တွန်းညာပြီးတော့ဒီအိနေတစ်ခုချင်းပြောပါနော်ပြီးမှညှိပြောပြီးတော့တတ်တယ်နေပြောဝီရိယတွေဝီရိယဒါတော်များသေးပါလုံလောက်ပြတာစ조사တာအာထုတ်တာရဲရင်တာရဲတင်တာငဝီရိယသဘောဝီရိယသဘောနှစ်မျိုးခွဲလို့ရတော့ဗျာ ဉာဏ်မပါတဲ့ဝိရိယဉာဏ်ပါတဲ့ဝိရိယနော်ဉာဏ်ပါဉာဏ်မပါတဲ့ဝိရိယကြတော့ तू ကရဲတော်ရဲတင်တာပဲ तू ကရဲရင်နဲ့ရဲတင်နဲ့ရဲစွန့်နဲ့သူရဲ့ဇေယိုက်ဝါဒနာကြောင့်ရဲတင်တာရဲရဲစွန့်တဲ့သဘောပဲဉာဏ်ပါတဲ့ဝိရိယကြတဲ့ဒီဘာဝနာတတိခုနတရားတွေအထုတ်လို့ဝိရိယတွေတက်လာဟောတရားသိဉာဏ်လေးတွေဖြစ်ပေါ်လာဟောယုံ nant ဘာဝလေးသိလာပြီ ခြုံကျုပ်တဘာဝလေးသိလာပြီအဲ့မှာပို့ပြီးမှတ်ချင်တဲ့စိတ်တွေပို့အကောင်းလာဟာယုံနံသဘောတရားတွေပေါ်ပြီးပြောဖြစ်ပြီးပြမြင်လာဟာသဘောတွေကြဒီယုံနံသဘောတရားတွေအဲ့လိုမျိုးကိုယ်ပိုင်ညာနဲ့မြင်လာတော့ပို့ပို့အထုတ်ချင်တဲ့စိတ်တွေပေါက်လာပို့သိချင်တဲ့စိတ်တွေပေါက်လာအမျိုးပေါ့အဲ့ဒါကြတော့ဘာဝနာရဲ့အစွမ်းတတ္တိကြောင့်စိတ်တရားရေတိမ်ပို့လှုပ်ချင်တဲ့စိတ်ပေါက်တာပေါ့နော်နောက်ဘုန်းကြီးတို့ ဒီဉာဏ်မပါတဲ့ဝိရိယပေါ့ဒါကိုပင်ကိုဝိရိယလို့လည်းဒီလိုသုံးကြတယ်ပေါ့ဒီပင်ကိုဝိရိယဉာဏ်မပါတဲ့ဝိရိယကြသူကဘလို့ဖြစ်တာလဲဆိုတော့လောကမှာတချို့ပုဂ္ဂိုလ်တွေကယာကထန်တယ်ဒေါသထန်တယ်ဒီလိုဒီအဲ့လိုပုဂ္ဂိုလ်ပြင်းထန်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီယာကထန်ပြင်းထန်တဲ့ပုဂ္ဂိုလ်ဒေါသပြင်းထန်တဲ့ပုဂ္ဂိုလ်တွေရဲ့စိတ်တက်ကဘာလဲတက်တက်ကြွတဲ့စိတ်တက်တွေရှိနေတယ်သူတို့ကဘာလို့လို့ ဘာပြောပြောဘာကြညာလှုပ်ရဲတယ်၊ကန်ရဲတယ်၊ပြောရဲတယ်၊ဆိုရဲတယ်။ဒါပေမဲ့တုတဲ့စွန့်ရည်တတ္တိအင်အားပြည့်စုံတဲ့ပုဂ္ဂိုလ်နဲ့ရင်ဆိုင်ရတဲ့အခါကျသူ့ရဲ့ရဲတင်ချက်တွေကပြတ်သွားတာပဲ။မပြတ်ပေမဲ့လည်းသူကပျောက်သွားတာပဲ။အဲလိုမျိုး။ဒါကဘာလဲဆိုတော့ဉာဏ်မပါတဲ့ဝိရိယ။နောက်ဉာဏ်မပါတဲ့ခါကျတော့တချို့ကကြိုးစားတော့ကြိုးစားတယ်။ဉာဏ်မပါဘူး ညံမပါတဲ့ခါကျဘာဖြစ်လဲသူ့ရဲ့ကြိုးစားမှုကပင်မနာပေါ့ဘာဖြစ်လို့လဲကြိုးစားမှုကစနစ်မရှိတာစနစ်မရှိတော့မထီအောင်မထီအောင်တော့ပင်မပြီးတော့အကျိုးတက်ရောက်မှလည်းဒါကြီးမဖြစ်ဘူးပေါ့ဗျာဒါကြောင့်မို့ဒါဟာညံမပါတဲ့ဝီရိယပင်ကိုဝီရိယလို့ခေါ်တယ်နောက်ညံပါတဲ့ဝီရိယညံရှိတဲ့ဝီရိယပေါ့ဉာဏ်ရှိတဲ့ဝိရိယကြတော့ဝိပဿနာရှုလို့ဝိပဿနာရှုလိုက်တဲ့အခါကျဝိပဿနာဉာဏ်ကြီးဖြစ်လာတာ မှဥရဗျာညာလောက်ဖြစ်လာတာအဲ့ဒီဝိရိယအတော်ကောင်းတာဥရဗျာညာလောက်ဆိုယုံနာနေခတ်တုတ်ဘောခတ်တုတ်ပြောပြောဖြစ်လာပြီဆိုဖြစ်ပေါ်သမျှကိုလည်းသူကမရှုမှတ်နိုင်တာမရှိဘူးလို့လို့ရှုမှတ်နိုင်တယ်ဝိရိယတည်းသိအကောင်တတိလည်းအကောင်ညာလည်းအကောင်ဘယ်လိုပဲပေါ်ပေါ်သူကသိနိုင်တယ်အဲ့လောက်အဲ့ဒီညာလောက်ရောက်ရင် အမှားအမှန်တွေလည်းခွဲခြားသိလာတယ်ယုံကြည်မှုတွေကလည်းတိတ်မြင့်လာတယ်တရားတရားတွေတိတ်အကောင်လာ ဒီတရားတရားနဲ့တူပါပြီလို့ဝီရိယလည်းလည်းသိပ်ကောင်းလာတယ်ဝီရိယကောင်းလာလို့ပို့ပို့ပို့ပို့လောက်တယ်ပေါ့လှုပ်လို့လှုပ်ချင်းကြောင့်ကိုယ်တဏ္ဍမှာဖြစ်တဲ့အနောက်ရှက်ပိတတဲ့ခုနတော်ပါတို့ဒေါသတို့ဌိနမိတာတို့ဒီတရားနိဝရဏတရားတွေခေါ်တယ်အပိတ်ပင်အတားစီတရားတွေလုံးဝကွယ်ပြောက်သွားတယ်အဲဒီကွယ်ပြောက်သွားတဲ့အခါကျတော့သူကပိုအားထုတ်လို့ခေါင်းလာပိုပြီးလှုပ်ခြင်းနဲ့စီတိပေါက်လာဒါကြညံပါတဲ့ဝီရိယ နောက်ဉာဏ်ပါတဲ့ဝိရိယတစ်မျိုးပြောရင်ဉာဏ်ပါတဲ့ခါကျတော့သူကဘာလို့လို့စနစ်တကျလောက်တတ်တယ်အဲတော့စနစ်တကျလောက်တော့သူ့ရဲ့လောက်တဲ့လုပ်ငန်းကြီးအောင်မြင်တော့ဗောဗျာခုနကတော့စနစ်မရှိတော့မအောင်မြင်ဘူးပေါ့ကြိုးစားတော့မထီအောင်ဒီကတော့စနစ်လေးနဲ့စီစနစ်လေးနဲ့ကြိုးစားတော့လုပ်တဲ့လုပ်ငန်းတွေလည်းတက်တာတယ်လွယ်ကူတယ်အောင်မြင်တယ်စီစနစ်မပါတဲ့အခါကျတော့ဟိုပင်မနဲ့ မထီအောင်အဲ့လိုမျိုးတွေဖြစ်တော့အဲ့တော့ဘုန်းကြီးတို့ကတရားနယ်ပယ်ပဲမှာဖြစ်ဖြစ်လောကနယ်ပယ်မှာဖြစ်ဖြစ်ဉာဏ်ပါတဲ့ဝိရိယမျိုးဖြစ်အောင်ကြိုးစားမယ်နော် နောက်ဝိရိယကိုနောက်တစ်မျိုးထပ်ပြီးခွဲကြသေးတယ်ပေါ့ဗျာကာယကဝိရိယဒါခဏခဏပြောနေတာလေစေတသိကဝိရိယဒီတဘယ်အလုပ်ပဲလုပ်လို့တရားပဲလုပ်လို့လောကအလုပ်ပဲလုပ်လို့ကိုယ်စွမ်းကလည်းလိုတယ်ကာယကာယဗလာစွမ်းကို ဒီတရားထုတ်တဲ့ခါကျရင်ဘုန်းကြီးတို့ဒီရမတန်ဆွမ်းတဲ့ချိန်နဲ့မကြမ်းမာရင်အထုတ်ခြင်းမတူဘူးဗျာငရွယ်တဲ့ချိန်နဲ့ကြီးရတဲ့ကြီးတဲ့ချိန်မတူဘူးဗျာငရွယ်တဲ့ချိန်ကျတော့တမ္မာကြမ်းမာတန်ဆွမ်းနေလို့ရှုမှတ်နိုင်တယ်တချို့နာကျင်ကြိုက်ခဲမှုတွေလည်းတိခံပြီးကြီးလာတဲ့ခါကျမရအောင်ဥမာဘုန်းကြီးတို့ရော်လောက်ဆိုကြည့်လေအောက်မှာကြမ်းမျိုးကတိုင်းခါနာတဲ့ဒူးနာတဲ့မလွယ်တော့ဘူးခုံနဲ့ထိုင်းမှဆင်ပြေတယ်ဒါမျိုးတွေပေါ့ ကာကာယကဝိရိယကဖြည်းဖြည်းဖြည်းဖြည်းအားနည်းလာတယ်အဲ့ဒါမျိုးပြီးတော့ဘယ်လုပ်ငန်းမဲ့လုပ်လို့ကိုယ်စွမ်းရလည်းရှိရတယ်စေတသိကဝိရိယစိတ်စွမ်းရလည်းရှိရတယ်မငါမရရအောင်လုပ်မယ်မကက်ကောင်လုပ်မယ်ပေါ့တရားထုတ်တဲ့ခါကျလောကလုပ်တွေကြမအောင်မြင်အောင်မြင်အောင်လုပ်မယ်တော့မဆုတ်တမ်းပေါ့နော်ထောင်မဝါခေါ်တယ်စိတ်ဆွမ်းကိုဆောင်းဝါပြည့်ရမယ်ပြီးတော့ခါကျတော့ ဒါလပရကောဒါကိုမြဲမြဲဆွဲဆွဲမြဲမြဲလောက်တာအဲ့ဒီဝိရိယလိုတယ်တချို့ကကောယုံမိပဲခန္ဓာတစ်ပြုတ်ပဲလောက်နောက်ကြပြက်ထားတယ်ဒါမျိုးအဲ့လိုလုံးလုံးမရဘူးဘုန်းတို့တရားလောက်ကဘုန်းကြီးတို့တရားလောက်ကပုံဆိုးတယ်ဟိုလှုပ်လိုက်ရလိုက်ပြလိုက်ဟာမရဘူးဘာသိညာမှမဖြစ်ဘူးအမြဲမပြတ်ကိုလှုပ်နေရတာအဲ့ဒီလိုဆွဲဆွဲမြဲမြဲလှုပ်ရတယ်မြဲမပြတ်အချိန်ရရသလိုရအောင်လို့တတိကအောင်လို့ ဒီတော်မျိုးများထိုင်မှမတရားဈဉ္ညာရှောင်းမှမတရားဒီလိုမဟုတ်ပါဘူးခွန်ကြီးတို့ဘုန်းကြီးတို့ခုတရားဟောနေဘုန်းကြီးလည်းလွတ်တာပဲခုလိုတရားဟောတဲ့ကတတိလေးနဲ့ကတ်ပြောအောင်ကြိုးစားခါတတိရတွေကကတ်လိုက်ခါကျလွတ်သွားလိုက်ဒီလိုပဲသွားနေရတာယဟနာမဖြစ်မချင်းနဲ့ဒီတိုင်းပဲသွားမှာလွတ်လာလိုက်လွတ်သွားလိုက်ပြန်ကတ်လိုက်လွတ်သွားလိုက်ပြန်ကတ်လိုက်ဒီလိုပဲအဲ့လိုလေ့ကျင့်တော့လုံးဝရှော့မချနဲ့ဆွဲအောင်မြဲအောင်လို့ ပြီးတော့ကိုယ့်ရဲ့လိုချင်တဲ့ပန်းနိုင်အနိဋ္ဌိအငိအနိခိတတူတော့ကိုယ့်ရဲ့ပန်းနိုင် မရောက်မချင်းဒီအောင်ရက်မပြအောင်နောက်ဆုံးမပြအောင်ရှော့မပြအောင်အဲ့လိုမျိုးဝင်ဒီရရှိရမယ်လို့ဆိုလို့ဘုရားတို့ဒီမှာတော့စာပေတိုင်းပြောရရင်တော့ဒီဒုတင်တွေကိစ္စတွေပေါ့ဗျာနော်အဲ့ဒီဒုတင်တွေကတာမန်နဲ့မလုံနိုင်ဘူးဗျာဝိရိယတွေပါရှိမှနိတိဒုတင်ဆိုဟိုညာ တညာလုံးမေ့ဖဲနဲ့အာထုတ်တာယောဂမှုတုတေသစ်ပင်မအောင်မှာအာထုတ်တာဘယ်လွယ်လိမ့်မှာအဘောဂာတိကတုတင်လွင်ဒီကောင်မှာသွားအာထုတ်တာတာမန်လုံးလာဝိရိယနဲ့မရဘူးယောဂမှုတုတင်နဲ့အဘောဂာတိကတုတင်ကဒီတွဲပြီးလှုပ်လို့ရဒီတစ်ချိန်မှာသစ်ပင်အောင်ထိုင်မယ်နောက်တစ်ချိန်မှာလွင်ဒီကောင်ထိုင်မယ်ဒီလိုလှုပ်ရတော့ဗောသူနှစ်ခုကတွဲလှုပ်တကယ်ကိုလုံးလာဝိရိယထက်တန်မှလှုပ်လို့ရတယ်ဘုလို့ဆိုမလှုပ်နိုင်ပါဘူးဗျအဲ့ဒါလေးမှတ်ထားပြီးတော့ ဒုတင်လုံများနဲ့ပတ်သက်လို့ဖြစ်ဖြစ်ဘာဝနာလုံနဲ့ပတ်သက်လို့ဖြစ်ဖြစ်ကိုယ်စိတ်ကို ကိုထားတဲ့အတိုင်းကိုယ်ခန္ဓာကြီးကိုကိုထားတဲ့အတိုင်းကိုသတ်မှတ်တဲ့နေရာကို လုံနိုင်အောင်ထားတဲ့သဘောမျိုးပေါ့ဒါကိုကာယကဝိရိယလို့ခေါ်ပါတယ်နော်အဲ့တော့နိတိဒုတိငါမရရအောင်အထုံးမယ်ယုတ်ကမှုဒုတိဒီချိန်ငါသိပင်အောင်ထိုင်မယ်ဒီနောက်တစ်ချိန်ဟာလွန်တိကောင်ထိုင်မှာဒါမျိုးပေါ့ဘာဝနာဒါတော့ဒုတိဆောက်တည်တဲ့ကိစ္စပေါ့ ဘာဝနာလုပ်မှလည်းဒီတိုင်းငါခန္ဓာကိုယ်ဒီလိုဖြောင်းမမထားမယ်မမထားမယ်မမထားမှ အောက်ကိုညွတ်ကြမသွားစေရဘူးဒီလိုဒါကာယကဝိရိယခေါ်တယ်ကာယကဝိရိယဆိုစေတသိကဝိရိယလည်းပါတော့ဗျာစိတ်ကလည်းတင်းထားမှကာကိုယ်ကလည်းညွတ်စိတ်ကရော့တိုင်းဟိုခန္ဓာကိုယ်လည်းကောင်းညွတ်လာပြီဒါမျိုးငတ်ရသွားတာမျိုးပြောပြီးတော့ဘာဝနာလုပ်ငန်းတွေမှာကုသိုလ်လုပ်ငန်းတွေမှာခန္ဓာကိုယ်တင်းတင်းရင်းရင်းလှုပ်တဲ့သဘောမျိုး နောက်တစ်မျိုးပြောရင်ကာယကဝိရိယလို့ခေါ်ပါတယ်စေတသိကဝိရိယဆိုတော့ဘာလဲဆိုတော့စိတ်ကလွတ်ထိုင်လေမကောင်းတဲ့နေရာပဲလျှောက်သွားနေတာကောင်းတဲ့နေရာမဟုတ်ဘာပတမေရမတိမနောပေါ့သူကစိတ်ရဲ့သဘောကမကောင်းတဲ့နေရာမှာပျော်တာပေါ့အဲပျော်တဲ့ခါကျတော့ဒီထားတဲ့အာယုကတ်ထားရှုမှတ်တယ်ဆိုအာယုကိုကတ်ထားရင်ဒီမကောင်းတဲ့အာယုတော့မလိုက်တော့ဘူးပေါ့ဗျာအဲလိုမျိုး အဲ့တော့ဒီအာရုံတုကိုကတ်သွားအောင်တတိယကြောင့်ကျန်တတိယနဲ့မှတ်ပေးရတယ်ရှုပေးရတယ်အဲတတိယနဲ့အဲ့ဒီပေါ်ကတ်သွားအောင်ဆိုရင်ဘာလို့နော်ဝိရိယကုပေးရတယ်ဒါစေတီကမရရအောင် လုပ်မယ်စေတီကဝိရိယမကတ်ကောင်းအောင်လုပ်မယ်ဒီလိုပဲကြိုးစားမှတော့နောက်တော့ကတ်သွားလိမ့်မယ်စာပိုင်းတော့လူတိုင်းကဒီတိုင်းမှာကိုယ်တယောက်တည်းမဟုတ်စိတ်ကိုအာယုံကလွတ်မသွားအောင် ကြောင်းကြဆိုင်ပေးတာဒါစေတသိကဝိရိယပဲအဲ့ဒါမျိုးလည်းလုပ်ပေးရမယ်နော်အဲတော့ဘုန်းကြီးတို့ကာယိကဝိရိယအားကောင်းလာရင်စေတစေတသိကဝိရိယကောင်းပါတယ်ကိုယ်ဆွမ်းအားကောင်းလာရင်စိတ်ဆွမ်းအားကောင်းပါတယ်လို့ဆိုလိုခြင်းပါဒါကြလေစိတ်ဆွမ်းအားကောင်းခြင်းကြောင့်လည်းကိုယ်ဆွမ်းအားလည်းပိုကောင်းတာပါဟောဒီလိုမှိုင်းမှိုင်းအောင်နဲ့မစိတ်ကတ်သွားပြီးဟောခန္ဓာကြီးကသူ့အတူကိုမမကြီးဖြစ်နေတာထောင်းတော့မမကြီးအဲ့လိုဖြစ်တာအဲ့လိုဖြစ်လာရင်တော့တရားတရားလည်းတခါအားကောင်းလာပြန်တယ် နော်ဒါတရားအကောင်လာတဲ့ဒီကကြီးအတိညာနဲ့လည်းအကောင်လာအဲ့လိုမျိုးဖြစ်လာတော့ကာယကဝိရိယဘိုင်းမှာဆိုဘာဖြစ်လာလဲဒီတရားတရားတွေအကောင်အကောင်လာတဲ့ကအဲ့အနေနဲ့ပါတာလို့လူလူကြွားကြွားထထကြွားကြွားရှိတာလို့ဘာလို့လို့ပေါ့လေသူကလူလူကြွားကြွားရှိနေအဲ့လိုမျိုးဖြစ်လာကာယကကာယကဝိရိယပိုင်းနေအဲ့အိမ်နေနေပါမယ်ထားကြနှိုးကြမှုတွေဖြစ်မယ်အဲ့ဒါတွေပုံအကောင်လာ စေတသိကဝိရိယအကောင်လိုင်းလို့ပြောပါပြည့်လဲဘာဝနာနှလုံးသွင်းတဲ့အခါမှာတင်းတင်းရင်းရင်းပေါ့လေလောက်နိုင်တယ်ဒါမျိုးတွေပေါ့သူကတော့ကာယကဝိရိယစေတသိကဝိရိယကိုဆောင်းအစိတ်ဆောင်းအရအားနေလိုက်အာအထုရတာဘယ်နဲ့အိမ်မှပြီးပေါ်တီပေါ်ဆရာပြက်တီပြက်ချောဘလို့အိမ်မှပြီးအထုလို့မကောင်းဒါမျိုးဖြစ်တာအဲအဲ့ဒီလိုဖြစ်လာရင်ဘုန်းကြီးတို့ကျင့်နေတဲ့လမ်းစဉ်ရှင်းရှင်းလင်းလင်းမသိဘူးမသိတော့လည်းဗာတိညာမှမဖြစ်ဘူးပေါ့ဗျာအဲဒါကြောင့်မို့ ဒီဝိရိယနဲ့လိုတယ်ညံပါတဲ့ဝိရိယမျိုးဖြစ်အောင်ကြိုးစားပေါ့ဒါကဝိရိယနဲ့ပတ်သက်တာပေါ့နော်ဝိရိယကာယကညံပါတဲ့ဝိရိယမျိုးဖြစ်လေကိုယ်အတွက်ကောင်းလေဝိရိယတွေတတိယတွေတတိယတွေပြောကြအောင်တတိဆိုတာကစိတ်ကိုစိတ်ကတတိကိုပြန်လဲဆိုရတာမျိုး စိတ်ကတတိကိုပြန်လဲထိန်ပြီးပထမတော့ဒီဟာမစိတ်အောင်လဲကောက်အောင်တတိကလောက်ပေးရနောက်တတိအားကောင်းလာကတတကတတိကနေစိတ်ကိုပြန်ထိန်လိုက်တာလို့အဲ့လိုမျိုးပေါ့ဗျရှိတော့ကတော့ဥမာကြီးပေးကြတော့ဟိုကဟိုလိုက်တန်းပြတဲ့ကျောင်းဆရာကြီးတယောက်ကသင်ပေးလိုက်ကျောင်းသားငယ်လေးတယောက်အာပညာတွေသူကံကြိုးပေးတဲ့အခါကျတော့ဘွဲဒီဘွဲဒီဘွဲဒီကလေးအများကြီးရတော့နော်နောက်ပိုင်းထောက်တာဘွဲဒီရနိုင်ငံရေးတဲ့ပြည်ပမှာရောက်ထိတ်တန့်ရောက်နော် ဥချုပ်ထိတ်တန်းအစိုးရရာရှိတွေဖြစ်သွားပြီဆိုပါတော့ဥချုပ်နိုင်တဲ့သမသမတာဖြစ်သွားဝိညုတ်ဖြစ်သွားဒါမျိုးဖြစ်သွားတယ်ပထမတော့ဒီဘုန်းကြီးတို့ဆရာနဲ့ဆရာကနေပြီးတော့သင်ပေးလိုက်လို့ဒီခြေနေမျိုးဖြစ်သွားနောက်တုတ်တက်လာတဲ့ခါကျဒီဆရာကိုပဲသူကတိုက်ပြီးကောင်းဆောင်မြန်ဆရာကိုလည်းပြန်အုပ်ချုပ်ခွင့်ရအဲ့လိုပဲဒီတတိနဲ့ဝိရိယစ조사လုပ်လိုက်တဲ့ခါကျ ဒီစိတ်လေးကဒီစိတ်ကလေးကအာယုတစ်ခုထဲမှာကတ်သွားတာပဲတတိနဲ့ဝီရိယမကတ်ခင်တော့ကြိုးစားနေဟာတတိကလည်းဒီရှုမှတ်တဲ့အောင်လို့အတင်းကတ်အောင်လို့ဝီရိယလည်းကြိုးစားပြန်တော့တော့ရှုမှတ်တဲ့အောင်ကဒီပေါ်မှာကတ်သွားတယ်ကတ်သွားတဲ့အခါကျတော့တခါပထမတော့တတိနဲ့ဝီရိယဒီစိတ်လေးကိုမနေ့ထိန်းရတော့နောက်ပိုင်းကျတော့ဒီစိတ်လေးကတတိဝီရိယကောင်းလာတဲ့အခါကျတော့ကြီးချွာလာ ကြီးထွားလာတဲ့ခါလဲဒီစိတ်ကလေးကပဲထွက်ဒီပြန်ပြီးတော့ခုနတတိနဲ့ဝိရိယကိုပြန်ပြီးတော့ပြန်ထိန်းနိုင်လာတော့နော်တတိကိုလည်းစေတကိုတွေစေတတ္တိတွေကြီးထွားလာစေတကိုဖြင့်ဗာပြလာလေတတ္တိတတိကလည်းတခါတတိကိုဒီစေတကိုဖြင့်တတိကိုပြန်နိုင်လာတယ်ဝိရိယကိုပြန်နိုင်လာတယ်အဲ့ဒါပြောတာနော်ဒါတတိန်တွေကဗရမတတိန်တွေဝိရိယတွေတော့အရင်ခံဝိရိယတွေအရင်နဲ့စိတ်ကငြိမ်သွားတယ် မကောင်းတဲ့စိတ်တွေမဟုတ်တော့စေတဝိုးတွေကထက်မြက်လာတယ်စွမ်းတတ္တိတွေအကောင်းလာစေတဝိုးတွေစွမ်းတတ္တိတွေအကောင်းလာတတိနဲ့ဝိရိယကိုသူကပြန်ထိတ်ချုပ်နိုင်တာခုနကအဆိုအဝန်တန်းလို့ပါပဲနော်အဆိုရကြည်ကဲလို့ပဲကျောင်းဆရာကြီးကသင်ပေးလိုက်တဲ့ခါကျသူဟာပညာတွေတက်အစဉ်စဉ်ဖြစ်နိုင်ငံတော်အုပ်ချုပ်တဲ့အနေထားရောက်ဒီကျောင်းဆရာကြီးပြန်အုပ်ချုပ်ပထမတော့ဒီကျောင်းဆရာကြီးကသင်ပေးလိုက်တာမဆင်းညောင်နဲ့ကတ်တော့ဒီတတိနဲ့ဝိရိယလောက်ပေးရတာပဲဒီကဝိရိယလောက်ပြီးတော့ မဆီအောင်နဲ့ကတဲ့ဒီမဆီတဲ့ဒီစိတ်တွေကဒီပေါ်မှာကတ်သွားပြီစိတ်ကအဆိုးရသွားတာပဲဒီတတိကိုလည်းပြန်ဆိုးရဝိရလည်းပြန်ဆိုးရအဲ့ဒီသဘောမျိုးပါနောက်တစ်ခုကတော့တတိနေတမာရီတွေတမာရီတွေဆိုတာကခုနပြောခဲ့ပြီခဏိကဥပ္ပစာတမာရီရှိမယ်အပ္ပနာတမာရီရှိမယ်ခဏိကတမာရီရှိမယ်ပထမတော့တမာရီရအောင်လုပ်ရတော့နောက်ကြစိတ်ကဒီတမာရီကိုအဆိုးရသွားမှာပဲ နော်တတိဝိရိယကုညီမလိုပဲနဲ့သူအလိုလိုဆိုရသွားမယ်ပရမတော့ဒီတတိဝိရိယကုညီပဲစိတ်ကိုတည်ကြည်အောင်လုပ်အောင်နောက်ကြစိတ်ကသမာဓိရလာရင်သူတို့ကပြန်အုပ်ဆိုးသွားတာနောက်ပြင်းငြိမ်တည်းပြင်းငြိမ်တည်းမှာလည်းနော်ပထမတော့စိတ်ကပြင်းငြိမ်တည်းပညာဖြစ်အောင်တော့မနေလို့ရတော့တတိဝိရိယလေးနဲ့ကပ်ပြီးလို့နောက်ကြတော့စိတ်ကပညာကိုပြန်ဆိုးရတာပဲ အဲ့လိုမျိုးပေါ့အသိဉာဏ်တွေဖြစ်ဖြစ်ရင့်ကျက်ရင့်ကျက်လာတာတတိတဲ့တိနေတာပေါ့ဟောဒါတွေကလည်းပေါ်ပြီးတော့ဖြစ်ပြီးပြက်ဒါပေါ်ပြီးပြောဖြစ်ပြက်ပြက်တဲ့တရားတွေကရုပ်တဘာနာမ်တဘာဝတွေပဲဒီရုပ်တဘာနာမ်တဘာတွေအကြောင်းကျဆက်ဆက်ဖြစ်နေတဲ့တဘာဝတွေပဲဒီလိုသိလာတယ်ပေါ့ပြီးတော့ဒီမှာပြင်းပြင်းတီတီပိုင်းမှာတော့ခွန်ကြီးတို့အဲခုနကတတိပိုင်းလေးနည်းနည်းပြန်ပြောမယ်တတိပိုင်းတတိမှာ ဉာဏ်ပါတဲ့တတိဉာဏ်မပါတဲ့တတိဆို तू ကပြောသွားတယ်။ဟောဒီဓမ္မနုပနာပိုင်းကြဒါကြောင့်တတိဉာဏ်နဲ့ရှုရမယ်လို့ပြောတာဉာဏ်ပါတဲ့တတိဉာဏ်မပါတဲ့တတိဆိုတာကတော့ဥမာရုပ်တဘာဝနာမ်တဘာဝတွေမမြင်ဒီအာယုံမှာကတ်ထားတဲ့သဘောလောက်ပဲ။အဲ့ဒါဉာဏ်မပါတဲ့ဒီရုပ်တဘာဝနာမ်တဘာဝတွေသိလာမယ်ရုပ်တဘာဝနာမ်တဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေတယ်သိမယ်။ကြောင်းကျိုးဆက်ဆက်ပြရုပ်နာမ်တဘာဝတွေရဲ့ပေါ်ပြီးပြောက်ဖြစ်ပြီးပြနေစာဒုက္ခနာတအဲ့လောက်တွေသိသွားမယ်ဆိုရင် ဒါကတော့ညံပါတဲ့တတိပေါ့နော်အဲတော့နှမျိုးခွဲမှတ်ထားမယ်နော်တတိယညံပါတဲ့တတိညံမပါတဲ့တတိညံပါတဲ့တတိယအာကောင်းတယ်ညံမပါတဲ့တတိယအာမကောင်းအဲလိုမှမှတ်ထားနော်အာကောင်းတဲ့ခါကျတော့ဒီယုံနာသဘောတရားတွေအကြောင်းကျိုးယုံနာသဘာဝတရားတွေဒီယုံနာသဘာဝတွေအကြောင်းကျိုးသဘာဝတရားတွေအကြောင်းကျိုးဆက်ဆက်ပြယုံနာသဘာဝတွေနေစာဒုက္ခနာတာတွေ တိတိကျကျသိတာပေါ့ဗျာအကောင်တော့အဲဒါကြောင့်တုတ်တစ်ခုကဖွင့်တာဒါပေမဲ့လို့တတိယရာခသိန်းလိုတယ်ဆိုတာကတတိပါတဲ့ညံညံပါတဲ့တတိပေါ့နော်ညံပါတဲ့တတိမျိုးဟာသဗ္ဗထပဲမှတ်မှတ်ဝိပဿနာပဲအခါခသိန်းလိုတယ်ဒါလေးမှတ်ထားမယ်နော်ဒါတော့ထပ်ဖြည့်ပြောနောက်ပညာအကြောင်းနည်းနည်းပြောမယ်ပညာကတော့ဗာလဲဆိုခုနကဘုန်းကြီးတို့သုံးမျိုးပေါ့နော်သုတမြပညာ သုဒ္ဓမယဉာဏ်ပညာခွင်ဘုန်းကြီးတို့အခုသင်ယူတယ်လေ့လာတယ်နားယူတယ်ဒါသုဒ္ဓမယဉာဏ်ပညာပဲဒါလည်းသိဖို့ရည်ကြီးတယ်မှန်မှန်ကန်ကန်သိမှမှန်မှန်ကန်ကန်ကျင့်လို့ရတယ်ဒါကတချို့ဟာလေးတွေကစိန်တမယဉာဏ်လို့တယ်ဟောဘုန်းကြီးဟောသမျှတွေမျက်စိမနာပိတ်ပြီးယုံစရာမလိုကိုစဉ်းစားဆင်ញင်ရမယ်ဉာဏ်နဲ့ဆင်ញင်သုံးသပ်မယ်ဟိုတရားနဲ့သိတာမဟုတ်တဲ့အတွက်ဒါစိတ်တပြညာပေါ့တရားထုတ်လို့သိတာမျိုးကတော့ ဒါဘာဝနာများညာပညာကိုစဉ်းစားလို့တွေးခေါ်လို့ဟာဒီဘုန်းကြီးပြောတာဟုတ်သလားမဟုတ်ဘူးလားစဉ်းစားရမှာပဲရံကာရောလက်ခံလို့မဖြစ်ဘူးအဲ့ဒီအတိုင်အောင်ကတော့တရားထုတ်လို့သိတာမဟုတ်တဲ့အတွက်သုတ္တမြညာပညာစိတ်တမြညာပညာဒါတွေကတော့ညာပညာရှင်းမဟုတ်ဘူးပေါ့ဗျာတရားအထုတ်လို့သိသွားတဲ့ဘာဝနာများညာပညာမျိုးမှသာနေတာပညာအစ်အဲ့လောက်ဖြစ်အောင်လုပ်အောင်နောက်တစ်မျိုးဗမာလိုနားလည်အောင်ပြောရင်တော့ စာသီးတို့နာသီးတို့ငါသီးတို့ဒီလိုလဲသုံးကြတယ်စာဖတ်လို့သိရင်စာသီးပဲခုတရားနာလို့သိတာနာသီးပဲဒါတော့တကယ်သိတာမဟုတ်ပါဘူးတချို့ကအဲ့ဒါလောက်တဲ့ထင်ကြီးသွားတာပေါ့ဗျာငါငါသိပြီငါတတ်ပြီလို့ထင်တာတကယ်သိတာမဟုတ်တကယ်သိတာဆိုတရားထုတ်လို့သိတာမျိုးငါသိလို့ခေါ်တယ်အဲ့တော့ခုနကဘုန်းကြီးတို့ဒီမှာတွဲပြောရမှာဒီခုနကတမာရီဖြစ်ကြောင်းတရားမှာအိန္ဒိရညီမြမယ်သူ တတ္တာနဲ့ပညာညီမျှမယ်တတ္တာနဲ့ပညာမညီမျှနေရင်ပညာမပါတဲ့တတ္တာမျိုးဆိုအလွဲမားတွေရှောက်ယုံကုန်တာဘယ်သူကပြောပြောယုံလိုက်တာဒါမျိုးဖြစ်တာဒါကြောင့်တတ္တာနဲ့တတ္တာမှာဉာဏ်ပါတဲ့တတ္တာမျိုးယုံကြည်မှုဖြစ်ရပညာမှာလည်းခုနကဘာဝနာမြဉာဏ်ပညာမျိုးဖြစ်ရမယ်သုတဗျာဉာဏ်ပညာစိတဗျာဉာဏ်ပညာနဲ့ဒါနဲ့စာမန်တဲ့အဲ့လိုမျိုးကြိုင်လို့ဘာမှပညာမဖြစ်ပါဘူး ဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပါပဲတချို့ကစာတတ်တယ်တရားအမထုတ်ဘူးအမထုတ်ရင်တော့ဒါကတော့သုဒ္ဓမယညာသိပဲတွေးခေါ်ပြီးသိတယ်စေတမယညာသိပဲဒီတော့ပုံမသိဘူးဒါကတော့တကယ်သိမဟုတ်ဘူးဗျတကယ်သိမဟုတ်တော့နာသိမဟုတ်ဘူးအဲ့တော့ဒီနှစ်ခုကညီမျှနေရမယ်တတ္တာမှာပညာပါရမယ်တရားတရားတတ်တဲ့ယုံကြည်မှုတတ်တဲ့ဆိုရင်လွယ်မတဲ့ယုံကြည်တတ်တယ်ပညာမှာလည်းတတ္တာပါမယ်ယုံကြည်ခြင်းနဲ့ အထုတ်မှတရားတရားခြေခံတဲ့ပညာဖြစ်တာဟုတ်ဗျတရားမထုတ်ဘဲနဲ့တရားတရားခြေခံတဲ့ဘာဝနာများညာမဖြစ်ပါဘူးဒီပညာဘာဝနာများညာပညာမျိုးဖြစ်ဖို့ရည်ကြီးတယ်အဲတော့သူတို့နှစ်ခုထိန်ပေါ်တော့တတိကတော့ဒီကပေါ့နော်တတိပါဖို့လို့တတိလေးနဲ့ထိန်နေနဲ့ညီမျှသွားမယ်အဲလိုညီမျှမှတမာတိဖြစ်မှာတမာတိဖြစ်မှာကိုရဲ့ဝိပဿနာထုတ်မဲ့တော့ဝိပဿနာဉာဏ်ဖြစ်တော့ဗျာဒီလိုမှတ်ထားမယ်နောက်တစ်ခုကတော့ဝီရိယနဲ့တမာတိ ဝိရိယနဲ့တမာရိယနဲ့ညီမျှမယ်ဝိရိယလည်းခုနမှတ်ထားမယ်သူကဉာဏ်ကတော့နေရာတွေကပါတော့ဗောနော်ဝိရိယလည်းဉာဏ်ပါတဲ့ဝိရိယမျိုးမှကောင်းတယ်ဉာဏ်မပါတဲ့ဝိရိယမျိုးကတော့ကြိုးစားတာဘာမှအထိပ္ပယ်မရှိဘူးပင်ပန်းတာပဲရှိတယ်စနစ်မရှိအဲ့လိုမျိုးဉာဏ်ပါတဲ့ဝိရိယမျိုးကြတော့ကြိုးစားကြိုးစားသလောက်အောင်မြင်မှုရတယ်အဲ့ဒါမျိုးပေါ့အဲတော့ဝိရိယဝိရိယဉာဏ်ပါတဲ့ဝိရိယမျိုးကောင်းတယ်ဝိရိယလွန်ကဲနေလည်းမကောင်းဘူး တမာရီတမာရီလွန်ခဲ့နေတာမကောင်းဘူးတမာရီကလည်းခုနကလွန်ခဲ့တယ်ဆိုတော့တမာရီကတော့မလွန်ခဲ့တဲ့ပုံကိုများပါတယ်တမာရီလွန်ခဲ့တဲ့ပုံကအမြဲတမ်းရှားပါဒီခေတ်မှာအရင်တုန်းကတော့ရှင်မြတ်တဲ့တကယ်လောက်ကြတော့ရှင်တော်ကယောဂီတဲ့တကယ်လောက်ကြတော့တမာရီဆိုတာခုလည်းတွေးတော့တွေးရပါတယ်တကယ်တော့အာထုံနေတဲ့ပုံကိုကြတော့ဒီအာယုလေးကြီးတဲ့ရှုမှတ်နေလိုက်တဲ့ခါကျတော့ညင်းငွေလာတခါလာလဲဒါလေးပဲတခါလာတိမ်တိမ်ဝဲဝဲလေး အဲလိုရှုမှိုင်းရှုမှိုင်းရှုမှိုင်းနဲ့အိပ်ပျော်သွားတယ်တမာရီချုပ်သလိုဖြစ်သွားတယ်အဲ့လိုမျိုးတွေလည်းတွေ့ရပါတယ်တွေ့ရတာတော့နေတာပေါ့လေညာတော့မြင်တချို့ကြလို့ဒီရှုမှတ်လို့အိပ်ပျော်တာတော့မဟုတ်တချို့ကလို့ရှုမှိုင်းနဲ့ဒီတိုင်းကိုအိပ်ပျော်သွားတာဒီအာယုံရဲ့ရှုမှတ်လို့တော့မဟုတ်ဘူးသူ့အကိုကိုအိတ်ချင်တယ်သူကသူအိတ်ချင်နေတာအဲ့ဒါမျိုးတော့မဟုတ်ဒီတော့ဝီရိယလွန်ကဲနေဘာဖြစ်တာလဲဆိုတော့ငါအရင်တုန်းကဘလို့ဖြစ်ခဲ့ဘူးတဲ့အဲ့အတွေးတွေပြန်ဝင်နေဗျအတိတ်တွေးတွေ အနောက်ဒါမျိုးမှဖြစ်ပါမလားရမှရပါမလားတွေးမှတွေးပါမလားဒီလိုတွေဖြစ်တတ်တယ်အဲ့ဒါကြရင်တော့အတိတ်တွေးတွေဝင်လာရအောင်မှတ်နာနာဂတွေးတွေဝင်လာရင်လည်းရအောင်မှတ်ပေါ့ဗျာရသွားပြီဆိုမှကိုရှုမှတ်နေကြအာယုံသွားတယ်ချို့ကြတင်းချုပ်ရှူတာတို့လှုပ်ရှူတာတို့အဲ့ဒါမျိုးမကောင်းဘူးပေါ့ချို့ကချုပ်ရှူတာဆိုအတိတ်တွေးတွေပေါ်လာရင်အာသူ့ကိုမရှုမှအတင်းထိတ်ချုပ်တာတယ် အနာဂတ်တွေးတွေပေါ်လာရင်လည်းမရှိဘူးအတင်းထိတ်ချုပ်တာပြစ္ဆုတ်ပါအာယုံကပြအတင်းကတ်နေတာမျိုးအဲ့ဒါမျိုးမကောင်းဘူးဗျပြစ္ဆုတ်ပါပြစ္ဆုတ်ပါအတင်းကတ်တယ်ဆိုတော့အဲ့ဒါလှုပ်ရှူတာပဲပေါ်နေတာအတိတ်တွေးပေါ်နေတာအနာဂတ်တွေးဒီအတွေးတွေမရဖဲနဲ့ဒီပြစ္ဆုတ်ပါအာယုံတဲ့တဲ့အတင်းကြီးကတ်ရှူတာမလွယ်ဘူးဗျအဲ့ဒီခါလာမျိုးဆိုရင်တော့ဘုန်းကြီးတို့ကတော့ဒီအတိတ် အတွေးတွေပေါ်လာဒါလေးရက်အောင်ရှုစေခြင်းနဲ့အနာဂတ်တွေးတွေပေါ်လာလည်းရက်အောင်ရှုစေခြင်းနဲ့ရက်သွားပြီးမှပစ္စုပန်အာယုံလုံးမရှုအောင်သူကသူလိုလိုကတ်လာနိုင်တယ်အဲ့ဒါမျိုးရှုစေခြင်းနဲ့ချုပ်ရှုရင်လှုပ်ရှုရင်စိတ်ကမငြိမ်ပါဘူးဗျာအဲ့ဒါမျိုးမှတ်ထားဒါဝီရိယလွန်ကဲတာပဲနောက်တမာရီလွန်ကဲလာရင်ဒီအာယုံတကူတည်းရှုမှတ်နေရတဲ့ခါကျညင်းဝေလာ ညင်းငွေလာတော့အိပ်ပျော်သလိုဖြစ်သွားတာမျိုးဖြစ်တတ်တော့။ဒါမျိုးဖြစ်လိုက်။အဲ့ဒီခါကျဝိရိယလေးပြန်တင်ပြ။သူတို့နှစ်ခုကတော့ချိန်ပြရတော့မနော်။ဝိရိယနဲ့တမာရီကပြန်ပြန်တင်ပေးချိန်ပေးရွယ်ပေးအဲ့လိုမျိုးတတိနဲ့ပဲပြန်ပြီးတော့ညီမြအောင်လုပ်ပေးတာအဲ့လိုညီမြအနေနဲ့ပဲဒါတမာရီဖြစ်တမာရီဖြစ်လာရင်ကိုလိုချင်တဲ့ဘာနဲ့ရောက်တာပေါ့နော်ဒါကတမာရီဖြစ်ချောင်းတစ်မျိုးပေါ့နောက်တစ်ခုကတော့ဗာလဲဆိုနမိတ်ကိုကျွမ်းကျင်နားလည်ခြင်းဒါကနမိတ်မရဘူးတဲ့ခါကျတော့ ဇာနမိတ်ရဘူးတဲ့ပုံကိုကြတော့ဒီနမိတ်အလင်းနမိတ်လေးတွေပေါ့ဗျာဒီနမိတ်လေးတွေရဘူးတဲ့ပုံကိုကြတော့ငါဘယ်လိုမှရင်ဒီနမိတ်လေးကပြန်ရတတ်တယ်ဇာနမိတ်တွေပေါ့ငါဘယ်လိုလုပ်ရင်ရတတ်တယ်ဒါမျိုးပေါ့ဒီဝိပဿနာဓာတ်ရဲ့ရှုတဲ့အခါကျရင်ဖြစ်တယ်ဖြစ်တယ်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြဓာတ်တွေအများကြီးတွေ့လာတယ်တကူလုံးတွေ့လာတယ်အဲ့လိုတွေ့လာတဲ့အခါကျမကြည့်ကျင်တော့ညင်းငွေလာတယ်စိတ်ပြက်လာအဲ့လိုမျိုးတွေဖြစ်နေ အဲ့ဒီကာလမျိုးဆိုရင်ဘုန်းကြီးတို့ဇံရတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီဝိပဿနာခဏရပြီးတော့ဇန်နမိတ်တွေပြန်ပြီးတော့ဝင်စားတယ်အဲ့ကြတော့အပန်းပြေသွားတော့ဗောလေစိတ်ပြက်တာညှိငွေတာပျောက်သွားတယ်အဲကြောင့်နမိတ်ကိုကြွညင်လိမ့်မှာနားလည်အောင်လို့အဲ့ဒါကိုပြောတယ်အခုကတော့ဘုန်းကြီးတို့တွေယောဂီတို့တွေဇံမရဘူးဆိုရင်တော့ဘုရားကုံတော်ပွားတာတို့မေတ္တာပွားတာတို့ဒါလည်းလုပ်လို့ရပါတယ်အဲ့လိုလည်းလုပ်ပြီးမေတ္တာလေးပွားနိုင်မယ် ဟိုစိတ်ပြက်လာပြီးညင်းငွေလာပြီးဒါရမမှတ်ချင်တော့ဘူးတခါလာလဲဒီဖြစ်ပျက်ဒီကြည်ရတာဂျုံမုံလာစိတ်ပြက်လာညင်းငွေလာအဲ့လိုဖြစ်လာရင်ဘုရားကုံတော်လေးပြောင်းမှမယ်ဘုရားကုံတော်လေးပြောင်းမှလည်းအကြည်ညိုဆုံးကုံတော်ပြောင်းမှမေတ္တာပြောင်းပွားမယ်မေတ္တာပြောင်းပွားလဲစိတ်ကအေးချမ်းလာစိတ်အေးချမ်းသွားပြီကြည်လင်သွားပြီဆိုမှငကုကမ္မထံပြန်သွားဒါကိုနမိတ်ကိုကျွမ်းကျင်လိမ္မာခြင်းဆိုဒီလို တက္ကရာလည်းဒီဟာတွေပြောသွားရှိပါတယ်နော်သူကတော့ဘာသုံးထားလဲဆိုတော့နိမိတ်ကုသလတာဒါပြောတာအဲ့ဒါမျိုးတွေလည်းသုံးချပြီးတာဒါကြတော့ဟိုဇံရတဲ့ပုံကများအတွက်တော့ပြဿနာမရှိဘူးเนาะဇံမရဘူးတဲ့ပုံကကြတော့ဒါဘယ်လိုလုပ်ရမလဲဆိုနည်းနည်းခက်ခဲရှိတော့နောက်တစ်ခုကတော့ဗာလဲဆိုစိတ်ကတက်ကြွနေနေနှိမ်ချပြရမယ်စိတ်တွေကခါတည်းတိတ်တက်ကြွတယ် စိတ်တက်ကြွနေနှိမ်ချပြန်ဒါနောက်ပိုင်းဘုန်းကြီးတို့ပြောဖို့ရှိပါတယ်နော်ဘယ်ဘုဇင်နေပွားပေးပါညာပေါ့စိတ်တက်တက်ကြွရင်ဘယ်ဘုဇင်ပွားပေးစိတ်တက်ဒီတိတ်တက်ကြွနေအခုလည်းပြောလို့ရပါရှော့ပေးရတော့ရှော့ပေးတဲ့အခါကျဘုန်းကြီးတို့ပတ္တိတံဘုဇင်တို့တမာတိတံဘုဇင်တို့ဥပေက္ခတံဘုဇင်တွေပွားပေးရနော်ပတ္တိတံဘုဇင်ဆိုတာကတိတ်ကြောင်ကြမဆိုင်စိတ်ကိုစိတ်ကိုစိတ်ကိုကိုအေးအေးဆေးဆေးနဲ့စိတ်ကိုအေးအေးဆေးဆေးထား ခတ်လျှော့လျော့လေးရှုသိနေရတာပတ္တိတာဝဇ္ဇဒီလိုရှုမိရတိတ်စိတ်ဓာတ်တွေတက်ကြွနေအဲ့လိုလုပ်မယ်ပတ္တိတာဝဇ္ဇပွားပြရမယ်ပြီးတော့တမာရီစိတ်ကိုစိတ်ကိုငြိမ်သက်တည်ငြိမ်မှုအတွက်ပေါ်လာမြအာယုန်နေဟိုအာယုန်လိုက်တဲ့ဒီအာယုန်နဲ့မလိုက်ပဲနဲ့အာယုန်တစ်ခုတည်းဆူစားရပြီးတော့ကပ်ပြီးရှုနေရမယ်အဲ့ဒါတမာရီတာဝဇ္ဇခေါ်အဲ့ဒီလိုလဲရှုပြရတယ်စိတ်တွေတက်ကြွလွယ် ပြီးတော့စိတ်ဓာတ်တွေတက်ကြွလုံးတဲ့ပုံပဲရှော့ပေးတဲ့အနေနဲ့ဘာမှမမျောလင်းရဘူးဟောငါနမိတ်ကလည်းမပေါ်သေးဘူးဟာဟိုဘာညာမှလည်းမဖြစ်သေးပါလားအဲ့လိုမျောလင်းနေတယ်ညံဖြစ်အောင်လို့နမိတ်ပေါ်အောင်လို့အဲ့လိုမျောလင်းမမျောလင်းနဲ့မမျောလင်းမင်းနဲ့ဒီရှုမှတ်နေတဲ့အာယုံလေးကိုပဲအတာလေးမှန်မှန်လေးအတိလေးကတ်ရှုနေတဲ့သဘောပဲဒါဝိကတံဝင်စိတ်ဓာတ်တွေတက်ကြွလုံးနေအဲ့လိုနေချပေးတဲ့အနေနဲ့ ပတ္တိတန်ဖို့စဉ်ပမာရီတန်ဖို့စဉ်ဥပ္ပခတန်ဖို့စဉ်ရှုပေးရမယ်စိတ်ဓာတ်တွေကကြနေမြင့်ပေးရတယ်ဒီခါလေးဝိပဿနာရှုတာပဲဖြစ်ဖြစ်ဇံပဲရှုတယ်စိတ်ဓာတ်တွေကကြလာတတ်တယ်အေးအဲ့ဒီလိုစိတ်ဓာတ်တွေတားကြလုံးငြိမ်နေလျှော့ပေးရတော့စိတ်ဓာတ်တင်ပေးရတော့ဗောနော်စိတ်ဓာတ်တွေကြနေတင်ပေးရမယ်အားတက်လို့လျှော့ကြရင်မြောက်ပေးတင်ပေးရအောင် တင်မေးတဲ့အခါဘယ်လိုလုပ်ရလဲဆိုဓမ္မဥစ္စာတန်ဖိုးစဉ်ပီဝိရိယတန်ဖိုးစဉ်ပီတိတန်ဖိုးစဉ်လေးရှုပြရတော့ဓမ္မဥစ္စာတန်ဖိုးစဉ်ဒီဝိပဿနာပိုင်းပေါ့စိတ်ဓာတ်ကြီးကြာနေဩတရား ရှုမှတ်တယ်ဆိုတာရုပ်သဘောတရားတွေသိအောင်ရှုမှတ်တာပဲဒါလေးတွေသိဖို့အရေးကြီးတာပဲဒါကိုသိအောင်ဉာဏ်လေးနဲ့ရုပ်ဆိုရုပ်သဘောဝမြင်အောင်ရှုပေါ့နာမ်ဆိုနာမ်သဘောဝမြင်အောင်ရှုပေါ့ဒါဓမ္မဥစ္စာတန်ဖိုးစဉ် ကြောင်းကျိုးသဘာဝလေးမြင်အောင်ရှုရတယ်။ကြောင်းကျိုးဆက်ဆက်ပြည့်ယုံနာသဘာဝလေးပေါ်ပြီးပြောဖြစ်ပြီးပြည့်ဒါမြင်နေမိတာပဲလေဒါဓမ္မဥစ္စာဉာဏ်နဲ့မြင်အောင်အထောက်ရတာပေါ့။ဒုက္ခသဘောမြင်အောင်ရှုအနတ္တသဘောမြင်အောင်ရှုဝန္တာပိုင်းဒီလိုလေးဉာဏ်နဲ့မြင်အောင်ရှုမှတ်ပေးတာမျိုးဉာဏ်လေးနဲ့ဆင်ញဉာဏ်လေးနဲ့ကြည်ပြီးတော့ရှုမှတ်တာမျိုးဓမ္မဥစ္စာတမောဝိရိယဆိုတာခုနစိတ်ဓာတ်တွေကြံဝိရိယတင်ပေးရတယ်ကိုယ်ကလည်းတင်ပေးစိတ်ကလည်းတင်ပေးပေါ့ ကြိုးစားတော့ဟောသူတော်ကောင်းတရားဆိုတာမန်ချက်ကနဲ့မရနိုင်ဘူးတကယ်ကြိုးစားအထောက်မှရမှာပဲတကယ်ကြိုးစားအထောက်မှပဲဒီလိုဝိရိယလည်းတင်ပေးရအောင်ပီတိနော်စိတ်ကိုတကယ်လေးစိတ်ဓာတ်တွေကြာနေဟောဘုရားဆိုင်တဲ့သူတော်ကောင်းတွေလှုပ်တယ်လှုပ်တယ်ပဲငါဒါကြောင့်ခု ကုသိုလ်ကံကောင်းလို့လှုပ်ခွင့်ရတာပဲဒီလိုဝမ်းမြောက်ဝမ်းသာစိတ်တွေပီတိစိတ်တွေနဲ့ရှုကြည့်ရတယ်အဲ့ဒီခါကျလွယ်တယ်ဘုရားရှုမှတဲ့ခါကျအမြင့်ကနေအောက်ဆင်းရတာလွယ်ပြီမလား နော်အောက်ကနေထက်တဲ့တကယ်နည်းနည်းခက်တယ်ဆိုလိုတာကတော့စိတ်ဓာတ်တွေတက်ကြွနေနှိတ်ချပေးရတာလွယ်တယ်စိတ်ဓာတ်တွေကြသွားမြောက်ပေးရတာတင်ပေးရနည်းနည်းခက်တယ်အဲ့ဒါကိုပြောလို့ရတယ်ဘာဖြစ်ပေါ်လဲဘယ်လိုခြေနေပဲကြုံညဘုန်းကြီးတို့ဒါတော့ရအောင်ရှူရတော့ဆရာသမားတွေရဲ့ဆုံးမအောင်ယူယူပြီးတော့ခက်ခဲတွေကြုံလာဆွေးနွေးရတယ်ကိုယ့်အကိုရမလို့ကိုယ့်အကိုရလို့ရင်တော့ဘယ်တိုးတက်မှာစိတ်ဓာတ်ကြစရာရှိပို့ကြတယ် တက်ကြွစရာရှိကိုယ်အထင်နဲ့လို့တော့ပို့တက်ကြွပို့လွတ်အရာမျိုးတွေဖြစ်တတ်တယ်နောက်တစ်ခုကတော့ဘာလို့ရမလဲစိတ်မချမ်းမြေတရားအထုတ်တကကြစိတ်မချမ်းသာမှုတွေကြုံတယ်တချို့ဉာဏ်တွေကအဲ့လိုကိုဖြစ်တာဝိပဿနာချို့ဝိပဿနာဉာဏ်တွေကအပြက်တွေကျတွေ့နေမယ်ဒါတွေကိုသူကစိတ်ဓာတ်တွေကျအဲ့တော့စိတ်ကမချမ်းသာဘောပြပြောဖြစ်ဖြစ်ပြဘယ်ဟာကြည့်ကြည့်ဒါတွေကျမြင်နေစိတ်ကမချမ်းသာအဲ့တော့ ပြေးလို့လည်းမလွတ်အဲ့ဒါမျိုးတွေပေါ့လေဒါမျိုးတွေကြတွေ့အဲ့ကစိတ်ကမချမ်းသာတဲ့အခါကျတောင်ဝကယူရတယ်ဘုန်းကြီးတို့တောင်ဝကယူတာတော့တောင်ဝကယူပြီးအထုတ်တဲ့နေရာမှာဘာပြောလဲဆိုစိတ်ရှင်လန်းစေပုံပေါ့ဗျာရှင်လန်းစေပုံကနှစ်မျိုးဆိုပြီးတော့ပြောကြတော့စိတ်ကိုတောင်ကဖြစ်ပြီးရှင်လန်းစေတာပိဋိပါဝဇ္ဇဖြစ်ပြီးရှင်လန်းစေတာဒီလိုပြောသွားတယ် ထကတော်ကအဲ့ဒီဟာလေးတွေတေချာဖွင့်ထားပါဒီတောင်ကတောင်ကပြပြရွှင်လန်းစီတာမျိုးဆိုတော့အဲ့ဒီမှာဘုန်းကြီးတို့ခေါင်းစီတွေမှာပေးထားတယ်အဂျင်ဒါတွေမှာလည်းပေးထားပါအဲ့ဒီတောင်က10မျိုးဆိုတာဒါလည်းတော်များများကြားဥပါတယ်နော်တောင်က10မျိုးဆင်ញင်ပေးရတော့ စိတ်မချမ်းသာစိတ်မချမ်းမြေကတောင်ကဆင်ញင်ပေးတာတောင်ကဖြစ်အောင်နှလုံးသွင်းရတာအဲ့ဒါပါလဲဇာတိနော်ပရိဒဏီနေရတဲ့ဒုက္ခတွေဆင်ញင်ရတော့မြင်တော့မမြင်ဘူးဗျာသူများဟိုကိုယ်ဆောင်ရုပ်သမီးတွေကြည်ပြီးတော့ရုပ်သမီးတွေကိုယ်ဆောင်တဲ့အမေမှလည်းဒုက္ခရောက်ဟိုအတွင်းမှာရှိတဲ့ကလေးလည်းဒုက္ခရောက်ဟောငါတို့လည်းပရိဒဏီနေကဒီလိုပဲဆင်းရဲဒုက္ခတွေရောက်မှာပဲဒီတဲ့အခမ်းမသိဒီမိဝမ်းထဲမှာပဲသိချင်ပျက်စီးနိုင်တော့ ဟောပဋိသန္ဓေလည်းဒီနေရတဲ့ဒုက္ခတော့ပဲဆိုပါလားဒါမျိုးပေါ့တကယ်တော့ပဋိသန္ဓေဆိုတာတော့ပဋိသန္ဓေစီဖြစ်တဲ့ခိုက်တန်လေးခေါ်တာပါဒီဘက်ပိုင်းကတော့အသက်ရှိနေပါတယ်အဲ့တော့ဇာတိဒုက္ခပေါ့မွေးလာတဲ့ဒုက္ခပဋိသန္ဓေဒုက္ခဒီလိုလေတောင်းကညာလေးနဲ့ဆင်ញင်ပေးပြီးတော့ကိုယ်စိတ်ကိုစိတ်မချမ်းသာမှုရပြောင်းအောင်လုပ်ရတော့ဝိပဿနာရှုနေတဲ့စိတ်မချမ်းသာမှုတွေဖြစ်လာတော့တကယ်တော့ ကိုယ်ဆောင်းနေတဲ့ချိန်မိဝါးနေနေတဲ့ကဒီတဲ့တော့ပို့ချမ်းမြေစရာတွေကြုံတာပဲကိုယ်မသိလို့ပဲသိမြန်သိလို့မလွယ်ဘူးသိတဲ့ဘုရားအမြဲတမ်းရှားတော့ဘောလို့ရှင်သေဝီရိအလောင်းလေးလို့じゃသူသိတယ်တကယ်ဒီရှင်သာရိပုတ္တရာရှင်မဒီလိုပုံကုတ်တူတွေလည်းသိနိုင်တော့ဘောလို့အကတာဟောတာတယ်ပုံကုတ်တိုင်းမသိနိုင်ဇာတိဒုက္ခဇရာဒုက္ခဒါတော့အကုန်သိတာပေါ့ဗျာဒါဟောငါအုံမင်းမဆွမ်းဖြစ်လာရင် ဘယ်လိုမှအထုတ်ဖို့လွယ်မှာမဟုတ်ဘူးကိုမင်းမစွမ်းဆိုတာကိုတကယ်ကိုတော့မင်းအိုကြီးမစွမ်းတော့ဘူးဒီလိုတချို့ကအိုးလာပြီးစွမ်းနေတယ်ပြီးဟိုကလှုပ်ခြင်းတရားလှုပ်ခြင်းအဲ့ဒါဒုက္ခရောက်တာပေါ့နော်ဒီတော့ပရိသန်တောင်ကဝတ္ထုရှစ်ပါးတိုင်းမှာပရိသန်နေရာချင်းနော်ပြီးတော့စရာအိုးအချင်းဒုက္ခကိုယ်လာဆိုခုသဘုန်းတို့ရွယ်တော့ဆိုဆံပြူသွားဆံပြူဆက်ရင်ဖြူလာပြီမျက်စိတွေကလည်းမုန်းလာပြီ သွားတွေကလည်းကျိုးလာပြီဒါမျိုးတွေပေါ့ဗျအသက်ရွယ်ကြီးပါရည်နာရည်တွေတွန့်လာပြီဒီဒုက္ခတွေကျုံလာထိုင်ရင်ထားလာလေးလာပြီငကုလုံးကလို့မတွတ်တော့ဘူးပေါ့ဗျ။ကိုရင်ဒုက္ခတွေကတော့ဆင်းရဲနေမြင်တော့ပေါ့။နာခြင်းဒုက္ခယောဂဖြစ်တဲ့ဒုက္ခဒါတွေလည်းတွေ့ရကြအများကြီးပါဗျ။ခုခေတ်ဆိုပို့ပြီးတော့မြင်သားနေတာ။ဒါတွေကြည့်ပြီးတော့ငါမှဒီလိုကြီးအလွန်မအိုသေးခင်ငါမှအလွန်မဖြားနာခင်ကြိုးစားအထုံးပါပဲဒီလိုလုပ်ရအောင် အပေဒုက္ခအပါယိကဒုက္ခအပေဒုက္ခခေါ်တယ်ဒီမြင်သာတဲ့တိရိစ္ဆာန်တွေကြည်လိုက်ပေါ့ဗျာကြီးနိုင်ငံရဲ့ဒီနိုင်ငံမှာဆိုတော်တဲ့နောက်တိုင်းတွေကတိရိစ္ဆာန်တွေချစ်တာလို့ဘုန်းကြီးတို့နိုင်ငံမှာခွေးတွေကြောင်တွေဖြစ်တယ်လို့ဖြစ်တယ်လို့စားကြတာရွယ်တွေနွားတွေခိုင်းစားနေတာကိုနေခြင်းလို့ဟုတ်လားနေမကောင်းလို့တော့ပြောဆိုပဲမရှိဘူးလူကတင်းခိုင်းတာနေမကောင်းလည်းလုပ်ပဲနေကောင်းလည်းလုပ်ပဲသူခိုင်းတဲ့အတိုင်းလုပ်ရအဲ့ဒါမျိုးတွေဖြစ်တာတော့ အပေဖေးဒုက္ခအများကြီးပေါ့နော် နောက်ပြီးတော့အတိတဝတ္တမူလကဒုက္ခတိတ်ကဖြစ်ခဲ့တဲ့ဟုတ်ပြီပေါ့အတိတ်ဘဝလည်းဒီလိုတွေအခုလိုပါပဲဥပေနာပဲသိပြီဘယ်ဘဝမှဆိုရှိတာအတိတ်ဘဝကလည်းဒါဖြစ်ခဲ့တာကြုံခဲ့တာပဲပေါ့ဒီဟာကြီးပြန်ဆင်နေတာအတိတ်တုန်းကအတိတ်တုန်းကလည်းဒီလိုဥလားနာရသေးတာ ဒါတွေကတော့ဖြစ်နေမှာပဲခုလည်းဖြစ်နေမှာနောင်နာကလည်းဖြစ်နေမှာပဲဒီကြောင်းရင်ဘာဖြစ်လို့ဒီဘဝတဏမှာမပယ်သေးတော့မပယ်သေးတဲ့အခါကျလည်းဒီဥနာတိရခံမှာနောင်လည်းခံနေအောင်ပါပဲဒါနာဂတဩတမူလဒုက္ခနောက်ပရိယေတနာဒုက္ခဒါဆိုရင်အခုဆိုရင်ယောဂီတို့အပုတ်သိတော့စောင်းနေရတဲ့မနဲ့မိုးလျာနေကိုမိုးချုပ်ပြီးရှာလိုက်ရတာဖဘမောလို့ตาအတွက်သမီးအတွက်မိသားစုအတွက်ဒီဒုက္ခတွေအများကြီးပဲ အဲတော့ဟောငါဒီဒုက္ခတွေနဲနေခြင်းကင်းနေခြင်းကတက်နေမြတ်စူးစမ်းအထုတ်ပါမယ်ဒီခွင့်ရမျိုးကမြဲတမ်းကြတာမဟုတ်ဘူးအဲ့လိုတောင်းကတရားလေးဆင်ញံနှလုံးသွင်းထားရင်လည်းပဲစိတ်မချမ်းခြင်းမျိုးတွေရပ်သွားနိုင်ပါလေအဲ့လိုရပ်သွားနိုင်တမာရီဖြစ်ပါလေခု6နိုင်ထိုးပြီးသားနော်ဒီလောက်နဲ့သိအောင်ဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထုတ်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။